အဖြစ်ဘလို့ဩဒီအနေနဲ့ပုဂ္ဂိုလ်တူတယောက်တည်းလူတဲ့အစာရည်ဒီပိုင်းခြားသတ်မှတ်ပွားကျင်တဲ့အခါဘလို့ပုဂ္ဂိုလ်ကစပွားရမလဲလို့ဆိုတော့ပိယဂရုဘာဝနိယဥပ္ပဇာယဥပ္ပဇာယမတ္တအာစရိယအာစရိယမတ္တတဲ့အဲ့ဒါလိုပုဂ္ဂိုလ်ကပွားပါတယ်ပိယချစ်ခင်အပ်တယ်ဂရုလေးစားအပ်တယ်ဘာဝနိယချီးမွမ်းအမြတ်နိုးအပ်တယ်အကျင့်သီလသိက္ခာတွေနဲ့ပြည့်စုံလို့ ပြီးတော့တတ္တဝါမျိုးပေါ်မှန်နဲ့ညာတနာတက်လို့မေတ္တာထားတတ်တဲ့အတွက်ချစ်ခင်ပွဲရှိတယ်။ခြူသာသောစကားပြောတတ်တယ်။ကြီးကြီးငယ်ငယ်ဘယ်သူမဆိုကူညီတတ်တယ်။ဒါကြောင့်မလို့ချစ်ခင်ပွဲရှိတဲ့သဘောရှိတယ်ပြီးရ။ဂရုသီလသမာဓိပညာအကျင့်တရားတွေနဲ့ပြည့်စုံလို့လေးစားအပ်တယ်။ဘာဝနည်းရမျက်နှိုးအပ်တယ်။အဲဒီလိုချစ်ခင်အားယူသေးအားလေးစားအားမျက်နှိုးအား တဲ့ဂုံပေါင်းစုံနဲ့ဥပိ္ပဇေဆရာဥပိ္ပဇေဆရာမျှလောက်သောပုဂ္ဂိုလ်ပြီးတော့မိမိတို့ကိုသင်သွန်သင်ညွှန်ကြားတဲ့ဆရာသွန်သင်ညွှန်ကြားတဲ့ဆရာမျှလောက်သောပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုအစအဦးဆုံးပွားပါတဲ့ရှိခင်အပ်သောသဘောရှိရမယ်လေးစားအပ်သောသဘောရှိရမယ်ယူသေးအမြတ်တို့အချီးမွမ်းမွယ်ဂုဏ်တွေနဲ့ပြည့်စုံရမယ်တဲ့သီလသမာဓိအကျင့်တွေနဲ့ပြည့်စုံရမယ် စေဟာစိတ်ထဲမှာသူရဲ့ပုံ ပေါ်လာခြင်းလဲပေါ်လာမယ်မပေါ်လာခြင်းလဲမပေါ်လာဘူးပေါ်လာတာမပေါ်လာတာလူရဲ့မဟုတ်ဘူးသူ့အာယုံပြုပြီးတော့ဒီဥပ္ပဇ္ဇေဆရာကျမ်းမှာချမ်းသာစေလိုတဲ့စိတ်မိမိတဏ္ဍာမှာတဖွာဖွာတဖွာဖွာတဖွာဖွာဖြစ်အောင်ဆင်ញံနှလုံးသွင်းပြီးပွားဖို့ပဲလို့ပရမမှာစိတ်ထဲမှာသူ့ရဲ့ပုံသဏ္ဍာန် မပေါ်သေးပေမဲ့နောက်မေတ္တာသာပွားလို့မလို့အသားကြသမာဓိရလာတဲ့အခါကျပေါ်လာတယ်အဲ့ဒါလို ပေါ်တဲ့အခါမှာဒီဥပ္ပဇေဆရာရဲ့ပုံဟာမိမိပုံဖော်သလိုဟောပြုံးမြုံလေးကြီးကြီးလင်းလင်းလေးငြင်းငြင်းတဲ့တဲ့အိန္ဒြေရရလေးကျက်တရေရှိရှိကလေးအဲ့ဒါလိုပေါ်လာတတ်အဲ့ဒီအခါကျတိုးပွားကျမပါစေချမ်းသာပါစေငါဆရာကျမပါစေချမ်းသာပါစေကိုယ်ဆင်းရဲကင်းပါစေစိတ်ဆင်းရဲကင်းပါစေစသရာဆင်ပြေပါစေ တခါတခါတခါတခါပွားတခါတခါပွားတခါတရံဆိုလို့ရှိရင်တမာရီရလာပြီဆိုလို့ရှိရင်အဲ့ဒီဥပ္ပဇ္ဇဆရာကိုယ့်ရှိမှလာထိုင်ပြီးတော့အမတန်ကြည်လင်ရွှင်ပြတဲ့မျက်နှာငြိမ်းချမ်းအေးမြတဲ့မျက်နှာနဲ့ကိုယ်လာပြီးစကားပြောနေသလိုလိုတောင်းတခါတရံထင်ရတွေ့ရတယ်အဲ့ဒီခါကြလို့ရှိရင်ငြိမ်းချမ်းအေးမြလိုက်တာလွန်ရောအဲ့လိုမတွေးရလဲကိစ္စမရှိဘူးမိမိတဏ္ဍာမှာမေတ္တာစိတ်တဖွာဖွာဖြစ်ဖို့ပဲအရေးကြီးတယ် အဲ့ဒါလို့ဖြစ်လို့တကယ်မေတ္တာစိတ်ဖြစ်လို့စိတ်တည်ငြိမ်လာပြီဆိုလို့ရှိရင်ခန္ဓာကိုယ်ဟာငြိမ်းချမ်းလာတယ်ချမ်းမြေ့လာတယ်ကြည်လင်းလာတယ်ရွှင်ပြလာတယ်တခါတရံပွားရင်ပွားရင်တောင်းမှပဲနှုတ်ခမ်းကပြုံးတယ်လို့လို့ဖြစ်နေလို့အဲသူများတွေများမြင်ငါငါအယူများထင်မလားဟဲ့အဲ့ဒါလို့တောင်ဖြစ်ရသေးဒီမေတ္တာတဘလောက်အေးလဲလို့ဆိုလို့အေးမြလဲဆိုလို့ရှိရင်ဘုန်းကြီးတို့မန္တလေးမှာတခါတပည့်တွေ ဝိပဿနာအထုတ်ပြီးတယ်ဆိုလို့ရှိရင်မေတ္တာဘာဝနာဆက်ပြီးတော့အပွားခိုင်းတဲ့အခါတပည့်တယောက်မန္တလေးကပူတယ်ကိုအမြဲတစေပူတယ်အိုက်တယ်ဒါပေမဲ့လို့ရံဖယံခါချမ်းကျင်လဲထချမ်းတယ်မိုးခါအဲ့တော့သူကအဲချမ်းမြချမ်းလို့ရှိရင်အေးမမိအောင်ဝေ့အောင်ဆိုပြီးတော့သူကအနှွေးအင်ကြီးယူလာတယ်ယူလာပြီးဓမ္မယုံနဲ့မှထိုင်တယ်မေတ္တာပွားတယ် မေတ္တာမောကတော့နေသိပ်ပူနေတဲ့အချိန်မှာအာအိုက်ပြီးချွေးတစိုးစိုးဖြစ်နေတဲ့အချိန်အဲ့ဒီအချိန်မှာမေတ္တာပွားရင်ပွားရင်နဲ့မေတ္တာစိတ်တွေတပွားပွားဖြစ်ပြီးတော့အဲ့ဒီမေတ္တာစိတ်ဓာတ်ကြောင့်သူစိတ်ရောရုပ်ရောတခါတည်းငြိမ်းချမ်းအေးမြပြီးရေခဲစိန်ထားသလိုလိုဖြစ်အဲ့ဒါလိုတော့ခံစားရတယ်အဲ့ဒီအခါကျတော့သူစိတ်ကအောင်မေတ္တာဟဲအေးလာကြီးလားငါတော့အေးမိတော့မှာပဲဆိုပြီးတော့အနန္ဒကအိမ်ကြီးကောက်ပြီးဝတ်တဲ့ဘယ်နဲ့တော့ပြိတ္တာ ဘာကြောင့်ဝေးရတာတော့ဟဲ့မေတ္တာစိတ်ဓာတ်အရှိန်ခတ်လို့မေတ္တာစိတ်ကြောင့်ဖြစ်တဲ့ရုပ်တွေလည်းပဲငြိမ်းချမ်းအေးမြတဲ့အတွက်အေးအေးဓာတ်ခံစားရတော့အေးပတ်မှစိုးတယ်ဆိုပြီးရောင်းပြီးတော့အိမ်ကြီးဝတ်မိတာအဲ့ဒါလောက်ကြာအောင်တောင်မှပဲဖြစ်ပါတယ်ဒီလေပူတာလည်းရှိတာပဲဒါအဲ့ဒါလို့ကြီးညိုရိုသေမြန်တို့အလေးစားအချစ်ခင်အပ်တဲ့ပုဂ္ဂိုလ်ကိုပွားလို့မလို့ မေတ္တာစိတ်လည်းတော်တော်ဖြစ်ပြီစိတ်မိမိစိတ်လည်းငြိမ်းချမ်းအေးမြနေပြီတမာရီလည်းတော်တော်ရနေပြီတော်တော်စိတ်လည်းတည်ငြိမ်နေပြီအစကလို့ဟိုပြည့်ဒီပြန်မရှိတော့ဘူးအဲ့ဒါလို့ဆိုလို့ရှိရင်အဲ့ဒီဆရာနဲ့ဥပိ္ပဇေဆရာနဲ့ဒန်းတူ တခြားပုဂ္ဂိုလ်တယောက်ကိုရွှေ့ပြီးပွားပွားတော့လည်းအဲ့ဒီပုဂ္ဂိုလ်ပွားတဲ့အခါမှာလည်းပဲဒီတိုင်းပဲအခုတိုင်းပဲပွားရမယ်ကြံပါပါစေချမ်းသာပါစေကိုယ်စင်းစိတ်စေကိမ့်ပါစေစသဖြင့် အဆင်ပြေပါစေချမ်းသာပါစေချမ်းကြပါပါစေချမ်းသာပါစေချမ်းသာပါစေချမ်းသာချမ်းသာပါစေစသည်ဖြင့်အဲ့ဒါလိုပွားလို့တဖြည်းဖြည်းမေတ္တာစိတ်ဖြစ်တယ်ဆိုဆက်ပွားဆက်ပွားလာဒီတဲ့ပို့ပြီးတော့အင်္ဂေါင်းအားကောင်းမေတ္တာစိတ်တွေဖြစ်လိမ့်မယ်အပွားလို့မရပါဘူးဆိုလို့ရှိရင်ဘာလို့ရတယ်လဲဆိုတော့ခုနပထမပုဂ္ဂိုလ်ကိုပြန်ပွားရတယ်ပထမပုဂ္ဂိုလ်ပြန်ပွားလိုက်လို့ရှိရင်ချက်ချင်းပြန်ပြီးစိတ်တည်ငြိမ်လာပြီးမေတ္တာစိတ်တွေဖြစ်လာတယ် အဲ့လိုဖြစ်လာပြီဆိုတဲ့အခါကျမှတခါဒုတိယပုဂ္ဂိုလ်ကိုတခါပွားဒုတိယပုဂ္ဂိုလ်ကိုတခါပြန်ပွားတဲ့အခါကျတော့ရလာမယ်မရသေးဘူးဆိုပထမပုဂ္ဂိုလ်ပြန်ပွားအောင်ပွားပြီးမှတခါဒုတိယပုဂ္ဂိုလ်ပွားမြောင်းသွယ်ယူတဲ့သဘောမျိုးပေါ့မေတ္တာဓာတ်မြောင်းသွယ်ယူတဲ့သဘောမျိုးအဲ့ဒါလိုပွားလို့အဲ့ဒီဒုတိယပုဂ္ဂိုလ်မှလည်းပဲပထမပုဂ္ဂိုလ်လိုပဲပွားတဲ့အခါမှာမိမိတဏ္ဍမေတ္တာစိတ်ဓာတ်တွေအင်ကောင်းအကောင်းနဲ့ဖြည်းပြီးတကူလုံး စိမ့်ပြီးချမ်းနေလာပြီငြိမ်းချမ်းလာပြီအေးမြလာပြီကြည်လင်းလာပြီပေါ်ပါလာပြီသွက်တယ်လာပြီဆိုရင်နောက်တရားအဲ့ဒါလိုဆရာတမျှပုဂ္ဂိုလ်လေးစားကြည်ညိုရိုသေမြတ်တို့အပ်တဲ့ပုဂ္ဂိုလ်ပွားအောင်အဲ့ဒီလိုအားဖြင့်ပုဂ္ဂိုလ်အစဉ်စဉ်ပွားရောပွားမိတဲ့အခါကျတော့မှ တခါဘယ်ပုဂ္ဂိုလ်ပွားပါဒီအစဉ်အတန်းမှာတော့ကြည်ညိုရိုသေလေးစားမြတ်တို့အပ်တဲ့ပုဂ္ဂိုလ်အစဉ်တန်းနဲ့ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်ပွားပွားပွားလို့ရပြီ မိမိတဏ္ဍမှာမေတ္တာစိတ်တွေဖြစ်ပြီးစိတ်လည်းတည်ငြိမ်တယ်အဲ့ဒါလို့ဆိုလို့ရှိရင် ပထမပုဂ္ဂိုလ်ပြန်ပွားပြီးတော့မေတ္တာဆိုင်အင်္ဂါလေးတွေပြရအောင်ဒိဋ္ဌံရတယ်ဝိတဝိဇာရပိတိဒုက္ခဧကဂရာအစရှိတဲ့အဲ့ဒီဇိုင်းငါလေးတွေဖြစ်အောင်အဋိဌံပြီးပွားရတယ်။ပွားကနေမှဘယ်လိုဘယ်လိုစိတ်ထဲမှာဖြစ်ရတယ်လဲလို့ဆိုတော့ယံစီမှုဆင်ញင် သုံးသပ်မှု နှစ်သိမ့်ဝမ်းမြောက်မှုစိတ်တည်ငြိမ်မှုဝိတဝိဇာရပီတိချမ်းသာမှုစိတ်တည်ငြိမ်မှုအင်္ဂါ၅ပါးပါဝင်တဲ့မေတ္တာစိတ်ဖြစ်ရပါလို့ဤလို့အဲဒါလိုစိတ်ကဒိဋ္ဌာရတယ်။ကြံစည်မှုဆိုတာဝိတ္တဆင်ញင်သုံးသပ်မှုဆိုတာဝိဇာရနှစ်သိမ့်ဝမ်းသာမှုဆိုတာပီတိချမ်းသာမှုဆိုတာဒုက္ခတည်ငြိမ်မှုဆိုတာဧကဂရအဲဒါ၅ခုအဲကြောင့်မလို့ကြံစည်မှုဆင်ញင်သုံးသပ်မှုနှစ်သိမ့်ဝမ်းမြောက်မှုချမ်းသာမှု တည်ငြိမ်မှုအင်္ဂါ၅ပါးပါဝင်တဲ့မေတ္တာစိတ်ဖြစ်ရပါလို့ဤမေတ္တာစိတ်ဆိုတာဒီနေရာမှာဇာမျောတာပဲအဲဒါလို့အဋ္ဌံပြီးတော့ပွားရောပထမဆုံးဥပဇ္ဇေဆရာကိုပွားပြီးဆိုချက်ချင်းပဲစိတ်ကတည်ငြိမ်လာမယ်ချက်ချင်းပဲမေတ္တာစိတ်ဖြစ်လာမယ်ဖြစ်လာပြီးတဲ့အခါကျတော့ပထမစပွားကစားမှာစိတ်ကတည်ငြိမ်တယ်ဆိုပေမဲ့လို့စိတ်ကလှုပ်တဲ့သဘောရှိတယ်အပြင်ထွက်စိတ်ကအပြင်ထွက်ခြင်းတယ်လို့လို့ထွက်တော့မလို့လို့ဖြစ်တယ် ဒါပေမဲ့လို့တကယ်တော့မထွက်ဘူးစပွားပွားချင်းတော့ထွက်ကောင်းထွက်မယ်ပေါ့ခဏကြာတဲ့အခါကျတော့မထွက်တော့မထွက်တဲ့အခါကျတော့အဲ့ဒီမှာကြံစီမှုဝိတဲ့သဘောဆင်ញံသုံးသမှုဝိဇာရသဘောပြီးတော့နှစ်သိမ့်ဝမ်းမြောက်မှုပီတိသဘောလေးတွေခံစားလာရအဲ့ဒီနှစ်သိမ့်ဝမ်းမြောက်မှုလေးတွေခံစားလာရပြီဆိုလို့ရှိရင် တဖြည်းဖြည်းကိုရောစေရောငြိမ်ပြီးငြိမ်ပြီးချမ်းသာနေချမ်းသာလိုက်တာချမ်းသာလိုက်တာနှုတ်ကတောင်ရွတ်ဆိုမိတတ်တဲ့တချို့ အိုးချမ်းသာလိုက်တာချမ်းသာလိုက်တာဒီလိုတောင်ရောင်းရွတ်ဆိုမိတတ်တယ်အဲ့ဒီချမ်းသာမှုဖြစ်နေတဲ့အချိန်မှာ စိတ်ကလည်းတည်ငြိမ်နေတော့အဲ့ဒီမှာကြံစီမှုဝိတ္တဆင်ញံသုံးသမှုဝိဇာရနှစ်သိမ့်ဝမ်းမြောက်မှုပိဋိချမ်းသာမှုဒုက္ခစိတ်တည်ငြိမ်မှုဧကဂရအင်္ဂါနှစ်ပါးရှိတဲ့မေတ္တာပထမဇန်စိတ်ဖြစ်တယ်ဇန်ဆိုတာမိုးပေါ်ပြန်တာမဟုတ်ပါဘူးအာယုန်ထဲမှာစိတ်ဆိုင်ပြီးတည်နေတာကိုပြောတာဒီမှာလည်းပဲ မေတ္တာအဘောကအာယုံရဲ့မေတ္တာအဘောကပုဂ္ဂိုလ်ရဲ့အပေါ်မှာအာယုံပုဂ္ဂိုလ်တည်းဟူသောအာယုံပေါ်မှာမေတ္တာစိတ်စိုက်ပြီးတည်ပြီးမြုပ်ပြီးမေတ္တာစိတ်တစ်ဖော်ပါဖြစ်နေတာနောက်ပြီးတဲ့အခါကျတော့ကြံစီမှုဝိတ္တဆင်ញံသုံးသပ်မှုဝိสารဆိုတဲ့စိတ်ကလေးတွေအပြင်ထွက်ခြင်းတွေလို့တစုံတရာကြံခြင်းတွေလို့အစိုက်တဲ့ဒီစိတ်ကလေးတွေရှိနေတော့ဒီမေတ္တာစိတ်ကနည်းနည်းလှုပ်တယ်လှုပ်တော့တကယ်မငြိမ်ဘူးမငြိမ်တဲ့အတွက် အဲ့ဒီအင်္ဂါနှစ်ပါးကိုခြံထားခဲ့ပြီးတော့နှစ်သိမ့်ဝမ်းမြောက်မှုပီတိချမ်းသာမှုဒုက္ခတည်ငြိမ်မှုဧကဂရာအင်္ဂါသုံးပါးရှိတဲ့မေတ္တာစိတ်ဖြစ်ရပါလို့ဤလို့စိတ်ကဒိဋ္ဌံပြီးတော့ပွားများနောက်တထိုင်ပေါ့အဲ့ဒါလိုပွားများပြီဆိုလို့ရှိရင် ပထမတော့အခုနသဘောလေးတွေစိတ်လှုပ်တဲ့သဘောလေးတွေထွက်ခြင်းလို့လို့ရှိတဲ့သဘောလေးတွေမငြိမ်တဲ့သဘောလေးတွေဖြစ်တတ်တဲ့နောက်ကြတဲ့အခါကျတော့တခါတည်းငြိမ်ကြသွားပြီးတော့ ငြိမ်းချမ်းအေးမြတ်ပြီးနှစ်သိမ့်ဝမ်းမြောက်တဲ့စိတ်တွေဝမ်းသာတဲ့စိတ်တွေဖြည့်လို့ရွှင်ပြတဲ့စိတ်တွေဖြည့်လို့ကိုရောစိတ်ရောငြိမ်းပြီးချမ်းသာလို့စိတ်ကငြိမ်းလို့ဟောအဲ့ဒီမှာနှစ်သိမ့်ဝမ်းမြောက်မှုပီတိချမ်းသာမှုဒုက္ခတည်ငြိမ်မှုဧကဂရအင်္ဂါ၃ပါးရှိတဲ့မေတ္တာဇံကို ဖြစ်စေတယ်မေတ္တာဇံရတယ်လို့ခေါ်တယ်စိတ်တည်ငြိမ်နေတာအဲ့လိုအဲ့ဒီအတိုင်းပဲ အဲ့ဒီအစဉ်ကိုလည်းပဲအကျဉ်းချင်းအဖာမှန်ထက်ကထက်ကပွားများရတယ်ခုနပထမအစဉ်လည်းပဲဒီလိုပဲအကျဉ်းချင်းအဖာမှန်ထက်ကထက်ကပွားများရတယ်ပုဂ္ဂိုလ်အမျိုးမျိုးပြောင်းပြောင်းပွားများရတယ်နောက်တတိယအစဉ်လည်းဒီတိုင်းပဲပီတိဆိုတဲ့ဝမ်းမြောက်တယ်ဆိုတာကလှုပ်သေးတယ်အဲ့တော့ဒီတဲ့ပိုးငြိမ်တဲ့စိတ်ကိုလိုချင်တယ်ဆိုလို့ရှိရင်ပီတိကိုဖယ်ပြက်ခဲ့ပြီးတော့ချမ်းသာမှုဒုက္ခတည်ငြိမ်မှုဧကဂရအင်္ဂါနှစ်ပါးရှိတဲ့မေတ္တာစိတ်ဖြစ်ရပါလို့ဤလို့အဲ့ဒါလို့ ဒိဋ္ဌံပြီးတော့မေတ္တာဘာဝနာပွားလို့ရှိရင်နှစ်သိမ့်ဝမ်းမြောက်မှုပီတိနဲ့အဲနှစ်သိမ့်ဝမ်းမြောက်မှုပီတိမပါဘဲနဲ့ငြိမ်းချမ်းပြီးချမ်းမြေ့နေတဲ့ဒုက္ခနဲ့တည်ငြိမ်နေတဲ့သဘောလေးနဲ့ငြိမ်ပြီးတော့အေးမြနေတဲ့မေတ္တာစိတ်ဖြစ်တယ်။သို့သော်လည်းပဲတမျိုးတမျိုးဆိုလို့ရှိရင် အချိန်မောင်းမြောက်များစွာပွားရတယ်အထိုင်မောင်းမြောက်များစွာထိုင်ပြီးပွားရတယ်အဲ့ဒါမှခြေပြုံးနေခြေပြုံးပြီးမှနောက်တစ်မျိုးကူခြေပြုံးပြီးမှနောက်တစ်မျိုးကူဒီလိုကူရတယ်။ဒါတော့ အဲ့ဒါလို့ကြီးညိုရိုသေမြတ်တို့အလေးစားအပ်တဲ့ပုဂ္ဂိုလ်ကိုပွားလို့ဒီလောက်တောင်နိုင်နှင်းလာပြီဆိုတဲ့အခါကျတော့အခုနစမပွားနဲ့ဆိုတဲ့ပုဂ္ဂိုလ်တွေပွားကြည့်ရပြီမုံတဲ့ပုဂ္ဂိုလ်ပွားကြည့်လဲပွားလို့ရပြီ အလွန်ချစ်တဲ့ပုဂ္ဂိုလ်ပွားကြည့်လဲပွားလို့ရပြီမရှိမမောင်းအလဲအလားသိကျွမ်းသူကိုပွားလဲပွားကြည့်လို့ရပြီတခါရန်သူကိုပွားလဲပွားကြည့်လို့ရပြီအဲ့လောက်နိုင်နှင်းလာပြီဆိုတော့ပွားလို့ရပြီအဲ့ဒါမှလည်းပဲ ပါရဂတွေအများကြီးရှိပါတယ်အဲ့ဒါဟာမေတ္တာဘာဝနာပွားတဲ့ဤပါပဲအဲ့ဒီမေတ္တာစိတ်မေတ္တာစိတ်ဓာတ်မိမိစိတ်မှာအမြဲတမ်းထုံထားဟတ်ထားမယ်မေတ္တာဓာတ်နဲ့မိမိစိတ်ကို စိန်ထားမယ်ရုပ်ကိုစိန်ထားမယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်မချမ်းမြေပဲရှိပါမလားချမ်းမြေနေတာပဲဒီလိုစိန်ဖို့ဆိုတာက ထိုင်းပြီးလုပ်နေမှရတာလားတော်တဲ့သွားနေတော့မရဘူးလား အခုနပြောလို့စပားရိတ်နေတော့ကောက်ရိတ်နေတော့မရဘူးလားပြိုကျဲနေတော့မရဘူးလားဆေးပေါင်းနှုတ်နေတော့မရဘူးလားရတယ်စိတ်အလုံးမလုတ်သေးသမျှရတယ်စိတ်အလုံးပြတဲ့ကဏ္ဍတွက်တာတို့ပြီးတော့စာဖတ်တာတို့အဲ့ဒါမျိုးလုပ်လို့ရှိရင်တော့သိမရတယ်နော်စိတ်အလုံးနဲ့မပတ်သက်တဲ့ရုပ်လို့လုပ်တာဆိုလို့ရှိရင်တော့ဒါရတယ်ပြီးတော့ဘုန်းကြီးတို့တရားနာပရိသတ်အနောဒိတရောဩဒိတရော မေတ္တာပွားပုံကိုသဘောပေါက်ပြီလားပေါက်ပြီနော်အဲ့ဒါဘုန်းကြီးတို့ဒီလောက်ကျယ်ကျယ်ပြန့်ပြန့်မဟုတ်ပေမဲ့လို့ဒီလောက်နိဗ္ဗာန်နားလည်နိုင်အောင်ဘုန်းကြီးတို့ရေးတဲ့ချမ်းမြေ့အခြေပြုဗုဒ္ဓဘာသာတဲ့အခန်း14မေတ္တာဘာဝနာဆိုတဲ့အပိုင်းမှာဘုန်းကြီးတို့ရေးထားတယ်ကိုယ်ကြာစာအုပ်ရှိလို့ရှိရင်ပြန်ကြည့်အဲ့ဒါရေးပြုမယ်မှတ်မိမယ်ကဲဒီတော့အခုဘုန်းကြီးတို့လက်တွေ့မေတ္တာဘာဝနာပွားကြည့်ရအောင်နော် မေတ္တာဘာဝနာပွားကြရအောင်မိမိကြီးညိုရိုသေလေးစားမြတ်တို့အပ်တဲ့ပုဂ္ဂိုလ်ကိုအနောဒိတာကတော့လွယ်တယ်ဆိုကြပါစို့။ဘာကြောင့်လဲဆိုတတ္တဝါအားလုံးကိုခြုံပြီးအာယုံပြုရတာမို့ဩဒိကဩဒိကတော့တစုံတယောက်ကိုရွေးချယ်ပြီးပွားရတာဖြစ်တဲ့အတွက်နည်းနည်းရွေးချယ်ဖို့လိုတော့ကြီးညိုရိုသေမြတ်တို့အပ်လေးစားအပ်တဲ့ပုဂ္ဂိုလ်ကိုစိတ်ထဲမှာအာယုံပြုပြီးတော့ ကျမ်းမာပါစေချမ်းသာပါစေကုသရစိတ်ဆင်းရဲကင်းပါစေအစစအဆင်ပြေပါစေဓမ္မမှုကျမ်းမာပါစေကျမ်းမာပါစေချမ်းသာပါစေချမ်းသာပါစေအဲဒါလို့သူ့ကိုချမ်းသာစေလိုတဲ့စိတ်မိမိတဏ္ဍာမှာအကျဉ်းချင်းအဖမ်းမအထက်ထက်တပွားပွားဖြစ်ပွားအောင်ဆင်ញံနှလုံးသွင်းပွားများတာကိုခေါ်တယ်နော်လောက်တတ်ပါမလားလွယ်ပါတယ်ကဲနေရာပြင်းထိုင်စမ်းကြည့်မယ်နေရာပြင်းထိုင်တမလင်ငွေထိုင်ကျုံကျုံထိုင် ခါဖြောင်းမြောင်းမမထားခါဖြောင်းမြောင်းမမထားခေါင်းကိုလည်းတဖြောင်းနဲ့တမတ်ထဲထားလက်ကိုရခွင်ဘက်ရခွင်ထဲမှာဘယ်ဘက်လက်ကအောက်ကညာဘက်လက်ကအပေါ်ကတင်ထားသို့မဟုတ်ဒူးနှစ်ဖက်ပေါ်မှာရင်လည်းပဲလက်နှစ်ဖက်ပဲလက်လန်းထားလို့ရတယ်အရေးကြီးတာကခါကုတ်မထားဘူးခါကော့မထားဘူးခေါင်းငုတ်မထားဘူးခေါင်းလမ်းမထားဘူး အဲတဖြောင်နဲ့ဓမ္မထက်ဖြောင်ထားထားပြီးတော့စိတ်ကပုဂ္ဂိုလ်ရွေးလိုက်မိမိကြည်ညိုယူသည်လေးစားမြတ်တို့အပ်တဲ့ပုဂ္ဂိုလ်ရွေးလိုက်ပြီးတော့အဲ့ဒီပုဂ္ဂိုလ်ချမ်းသာပါစေချမ်းသာပါစေချမ်းသာပါစေချမ်းသာပါစေပွားစိတ်တခြားလွင့်သွားလဲပြန်ဆွဲပြီးအဲ့ဒီအာယုံပေါ်မှာပဲတင်ပြီးပွားတော့လောက်ပါပြီဘယ်တော့ပြိတ္တမေတ္တာပွားတော့မေတ္တာစိတ်ဖြစ်ခဲ့လား ဖြစ်တယ်နော်စိတ်ကလေးလွတ်နေအခါတော့မရှိဘူးလားလွတ်နေအခါကျတော့ဘယ်လိုလုပ်လဲပြန်ပြီးတော့မေတ္တာအာယုံမောတင်ပြီးတော့ပဲဘွားရဟုတ်ကဲ့လားနည်းနည်းလေးတည်ငြိမ်ပြီးတော့မေတ္တာစိတ်ကလေးဖြစ်နေတဲ့အခါကျတော့နေလို့မကောင်းဘူးလားအဲဒါလောက်ကလေးတောင်မှနေလို့ကောင်းတယ်ဆိုရင်တဏှာကြီးလောက်များမေတ္တာစိတ်တွေတပွားပွားဖြစ်နေပြီဆိုလို့ရှိရင်ဘလောက်ချမ်းသာမလဲစဉ်းစားကြည့်ပေါ့ဟုတ်ကဲ့လား ချမ်းသာတဲ့ပုဂ္ဂိုလ်နဲ့ဆက်ဆက်ပတ်သက်တဲ့ပုဂ္ဂိုလ်တွေပူလောင်မလားငြိမ်းချမ်းမလားငြိမ်းချမ်းမှာပေါ့မေတ္တာစိတ်ဓာတ်အရှင်ဟလို့ဒီလိုမေတ္တာပွားတဲ့အခါမှာခုနလိုနိုင်နှင်းလာတဲ့အခါကျတော့အန်သူကိုလည်းပွားလို့ရတယ်အမျိုးသားကအမျိုးသမီးကိုအမျိုးသမီးကအမျိုးသားကိုလည်းပွားလို့ရတယ်မေတ္တာစိတ်ဖြစ်တယ်ရန်ကုန်မှာဘုန်းကြီးရဲ့တပည့်ဒကမာကြီးပါပဲပန်းအရာရှိတယောက် ခုတော့ကွယ်လွန်သွားပါပြီသူကသူ့အထက်အရာရှိကအမြဲတစေအပြစ်ရှာပြီးတော့နေလို့မလို့အလုပ်လုပ်ရတာသူစိတ်မချမ်းသာလို့တရားလာအထုတ်တာပထမဥပဒနာအထုတ်တယ်ဥပဒနာအထုတ်ပြီးတော့ဘုန်းကြီးကမေတ္တာဘာဝနာပွားခိုင်းတယ်ပွားခိုင်းတော့တလလောက်ရှိတဲ့အခါကျတော့တလနီးပါးရှိတဲ့အခါကျတော့အဲ့ဒီဒကမာကြီးကိုကိုင်းကိုကိုအပြစ်ရှာနေတယ်ဆိုတော့ အရာရှိကိုအထက်အရာရှိကိုပွားကြည့်ပါလို့ခိုင်းတော့သူပွားတယ်ရတယ်သူဘယ်နဲ့တော့ပွားလို့ရသလားရပါတယ်ဒီပြင်ပုဂ္ဂိုလ်ပွားတယ်လို့ပဲရပါတယ်အေဒါဖြစ်ရင်အဲ့ဒီပုဂ္ဂိုလ်ပဲဒီနေ့ဒီနေ့လုံးပွားလို့ဒီလိုခိုင်းတယ်ဒါနဲ့သူတရားကထွက်သွားတဲ့အခါကျတော့သူ့အိမ်ပြန်သွားတော့အဲ့ဒီအရာရှိဟာသူ့အကိုစီလာပြီးသူတရားအထုတ်တဲ့အကျိုးအကြောင်းလာပြီးမေးမြန်းဆွေးနွေးတယ်တဲ့ နောက်သူယုံပြန်တက်တဲ့အခါကျတော့ဒီရာရှိတမျိုးပြောင်းသွားတယ်တဲ့မျက်နှာနေမျက်နှာထားကစားအပြစ်ရှာတဲ့သဘောမဟုတ်ဘဲနဲ့လိုလားတဲ့ခင်မင်းတဲ့သဘောဖြစ်ပြီးတော့အပြစ်ရှာတဲ့အပြောဆိုအပြုမှုလည်းတခါဘယ်တော့ခါမှမပြုတော့ဘူးခင်ခင်မင်းမင်းနဲ့ဆက်သွဲပြီးတော့ခိုင်းစရာရှိခိုင်းလို့စရာရှိလို့အဲ့ဒါလိုပဲလုပ်တယ်အဲ့ဒါအမျိုးသမီးကအမျိုးသားကိုပွားတာပဲနောက်တစ်ခါ မန္တလေးမှာတော့တတိတယောက်အဲ့လိုမေတ္တာပွားလို့မေတ္တာအသားကြတဲ့အခါကျတော့သူကပဲလျှောက်တာပဲတတိတော်မှာတတိတော်ကိုမဟုတ်မမှန်လောက်ကြံပြီးတော့မဟုတ်မကောင်းတဲ့စကားတွေတတိတော်အကြောင်းမကောင်းစကားတွေပြောနေတဲ့အိမ်ကြီးချင်းတယောက်ရှိပါတယ်တဲ့သူ့ကိုပွားကြည့်ကြမှာတဲ့အဲပွားကြည့်ကောင်းတော့ဘောလို့ပွားကြည့်သူပွားတယ်ပွားတော့သူရပွားလို့ရတယ်သူလည်းပဲ အဲ့ဒါလိုပဲဒီပုဂ္ဂိုလ်ကိုပဲဒီအမျိုးသမီးကိုပဲရံဖန်ရံခါပွားတယ်ဒီလိုနဲ့တရားကထွက်သွားတဲ့အခါကျတော့အိမ်ရောက်တော့အဲ့ဒီအမျိုးသမီးဟာအိမ်ကိုမကြာခဏအဝင်ထွက်လဲရှိတယ်သူအကြောင်းလည်းမကောင်းမပြောတော့ဘူးသူ့ကိုလည်းခင်ခင်မင်းမင်းဆက်ဆံတာတွေ့ရတယ်တဲ့အဲ့ဒါယနေ့တိုင်ပေါ်လေရန်သူကိုပွားလို့ရတာကိုပြောတာရန်သူတို့မဟုတ်မုန်းသူကိုပွားလို့ရတာပြောတာအဲအသားကြလာပြီဆိုလို့ရှိရင်အဲ့ဒါလိုပွား ပွားရင်ဒီလိုအကျိုးတရားတွေရတယ်။ကျမ်းဂန်မှာတော့မေတ္တာပွားခြင်းကြောင့်ဒုက္ခံသူပတိချမ်းချမ်းသာသာအေးရတဲ့ဒုက္ခံပฏิဘုဇ္ဇတိချမ်းချမ်းသာသာနိုးရတဲ့နဘပကံသူပိဏံပတ္တိအိမ်မဲ့ဆိုမမဲ့ဘူးဗဒ္ဒရံသူပိဏံပတ္တိအိမ်မဲ့ကောင်းမဲ့မဲ့တဲ့မနုဿာပိယန္တိအမနုဿာပိယန္တိလူချစ်တယ်လူမှတပါတခြားတ attva တွေလည်းချစ်တယ်ဒါကိုတော့တခြားတ attva တွေဆိုတာကိုတော့လွယ်လွယ်နှက်လို့သုံးလိုက်တယ် နတ်တွေလည်းချစ်တယ်ဒေဝတာနုရခန္တီနတ်တွေစောင့်ရှောက်တယ်ဒီကျိုးတွေရတယ်ချမ်းချမ်းသာသာအေးရခြင်းချမ်းချမ်းသာသာနိုးရခြင်းအကျိုးရရင်မနေရလားမနေဘူးမဟုတ်လားတချို့မှအေးရတဲ့ရောက်အိတ်မပြောလို့တလူလူတလိမ့်လိမ့်နဲ့ဟိုတွေးလိုက်ဒီတွေးလိုက်နဲ့မရှိပေဘူးလားဘလောက်ဆင်းရဲလဲနိုးလာတဲ့အခါကျတော့လေအေးရကမဝတဝပုံတီပုံတီထုံတီထိုင်းထုံထိုင်းနဲ့မဟုတ်ပေဘူးလား အဲ့ဒါချမ်းချမ်းသာသာနိုးတာဟုတ်သလားမဟုတ်ဘူးဒီကြားထဲမှာအိမ်မဲ့ဆိုးတွေကမက်လိုက်သေးရင်အဲသူသာမေတ္တာပါဝနာပွားလိုက်မယ်ဆိုရင်ခေါင်းအိပ်ရဖို့ခေါင်းချလိုက်တာ ਨੇ ပျော်သွားရောနင်းနေချာချာပျော်သွားတာဟောမနဲ့နိုးရင်ဓမ္မနိုးကြီးလင်းလို့ရှင်လန်းလို့နိုးလိုက်တာနဲ့တပြိုင်တည်းဖြတ်ခနဲ့နိုးထထိုင်ဆောင်မခောက်ကျွန်ောင်းမသိမ့်ညနာအစ်လှုပ်เสียခိုင်းเสียလှုပ်ဖြက်ဖြက်လက်လက်တွဲ့တွဲ့လက်လက် ဟုတ်လားဘာဖြစ်လို့လဲမေတ္တာဘာဝနာပွားတဲ့အတွက်ချမ်းသာလို့ချမ်းချမ်းသာသာနိုးလို့ဟုတ်ကဲ့လားဒါကြောင့်အိမ်လဲချမ်းသာနိုးချမ်းသာကောင်းရာအိမ်မဲ့သည်လူရောနတ်ပါချစ်ခင်နာဆောင်ရာနတ်တို့သည်အကျိုးတရားတွေနော်။ဘာရဲ့အကျိုးတရားတွေလဲ။မေတ္တာဘာဝနာပွားများခြင်းရဲ့အကျိုးတရားတွေဆိုအိမ်လဲချမ်းသာ နိုးချမ်းသာကောင်းရာအိမ်မဲ့သည်အိမ်လဲချမ်းသာနိုးချမ်းသာကောင်းရာအိမ်မဲ့သည်ပြောနပါချစ်ခင်တာစောင့်ရာနတ်တို့သည်လူရောနပါချစ်ခင်တာ စောင့်ရာနတ်တို့သည်အကျိုးပဲနှမျိုးရှိပြီလေပါပါလေပြောသားမှာချမ်းချမ်းသာသာအေးရခြင်းပြီးတော့ချမ်းချမ်းသာသာနိုးခြင်းပြီးတော့အိမ်မက်ကောင်မဲ့ခြင်းပြီးတော့လူလဲချစ်ခင်ခြင်းနတ်လဲချစ်ခင်ခြင်းနတ်တို့စောင့်ရှောက်ခြင်း နတ်ဆိုတော့လည်းပဲနတ်တင်မဟုတ်ဘူးနတ်မှတပါတခြားလူမှတပါတခြားပုဂ္ဂိုလ်တွေဘလူလည်းချစ်တယ်ပြိတ္တာလည်းချစ်တယ်အသူရကလည်းချစ်တယ်ပြမလည်းချစ်တယ်အကုန်လုံးပေါ့တရိษံလည်းချစ်တယ်ဟိုဟိုရင်ကအောက်ဘက်ကခုတော့မရှိပါဘူးတောရဆရာတော်ကြီးဘုန်းတော်ကြီးဥတိဟဆိုတာဟောလွယ်လို့ဥတိလဘုန်းတော်ကြီးဥတိလဆိုတာအမြဲတမ်းတောရတရင်လုံးတာပဲ အဲသူ့ကြားတွေလည်းမကြိုက်ဘူးတဲ့ဆင်လည်းပဲဘလောက်ဆိုးတဲ့ဆင်ဖြစ်ဖြစ်သူနာကြရင်ရက်ပြီးတွေးကြည့်နေတော့တာပဲတဲ့နင်းတယ်လို့လမောင်းနဲ့ရစ်တယ်ပတ်တယ်အစွဲနဲ့ထိုးတယ်လို့ဘာရှိဘူးတဲ့အဲ့ဒါနတ်တွေချစ်ခင်တာလူရောနတ်ပါချစ်ခင်တာနတ်ဆောင်ရောက်တယ်အခုနဟိုတပည့်တယောက်အဲမန္တလေးကတပည့်တယောက်ဆိုတော့သူ့မှာဝိပဿနာကလည်းအကျိုးအင်မတန်များထိမိမိသိထားတွေ့ထားတော့ မေတ္တာဘာဝနာလည်းအကျိုးအမှန်များတော့အဲသူတို့ရန်ကုန်မှာပြောင်းရွှေ့နေတဲ့အခါဘုန်းကြီးကြောင့်မကြာခဏဆုံးကတ်တယ်သံဃာကုံယောဂီကုံတနေ့ရတောင်ဒီမလာခင်၄၅၆ရက်ထင်တယ်အာယုံဆုံးတနေ့ကနောက်တနေ့ကျလက်ထပ်ပြီးကတ်တယ်အဲ့ဒါလည်းမဟုတ်သေးဘူးအဲဘုန်းကြီးလည်းခဏခဏဝတ္ထုတွေလာလှူတယ် တခါတည်းရန်တလာတဲ့မြတ်တထောင်တထောင်တထောင်ဆိုတာသုံးခါလောက်တော့လာလူတယ်ဘာလို့လူနေတာလဲဆိုစိတ်ကူးရတယ်လူကျင်လို့လူနေတာလေစီဝါရေးကအတော်တန်ကချောင်းချောင်းလဲလဲရှိတာကိုစီဝါရေးကလည်းချောင်းချောင်းလဲလဲစီစေတနာတရားတရားကလည်းရှိပြီးတော့အဲ့ဒီမေတ္တာဆွမ်းအားကလည်းရှိတာသူကြုံမငယ်ရမိတ်ဆွေတယောက်ဒီဗီဒီယိုဝယ်တော့ဗီဒီယိုနဲ့လှုပ်လှုပ်စားမလို့ပေါ့လေဝယ်တဲ့အခါကျတော့ ဗီဒီယိုနဲ့အလုပ်မလုပ်သေးခင်ဝယ်ပြီးဆရာတော်စီသွားကြော့ကြီးအုပ်ကြော့ပြီးတော့ဆရာတော်ရှောင်းအုပ်အဲ့လိုသူကခိုင်းနေတိုက်တွန်းနေသူ့ယူဆကလုပ်ငန်းကိုင်ကန်းတစ်ခုလုပ်ပြီးဆိုလို့ရှိရင်ဘုန်းကြီးလာပြီးတော့ကြော့လိုက်ပြီးရှိခိုးလိုက်ပြီးတစုံတရာလှူလိုက်ပြီးဆိုသူတို့အဲ့ဒီလုပ်ငန်းကိုင်ကန်းကအဆင်ပြေတယ်တဲ့အောင်မြင်တယ်တဲ့အဲ့ဒါကတော့အဆင်ပြေတာအောင်မြင်တာကတော့သူ့ဟာသူသူ့ကံတရားကြောင့်ဖြစ်မှာပါပဲဒါပေမဲ့လို့ ဘုန်းကြီးကမေတ္တာဘာဝနာသင်ပေးထားပြီးမေတ္တာဘာဝနာပွားပေးထားတဲ့ပုဂ္ဂိုလ်ဆိုတော့မေတ္တာဓာတ်အရှိန်ခါလို့သူ့စိတ်ထဲမှာအဲ့ဒါလိုထင်နေတာအဲ့ဒါမေတ္တာဘာဝနာရဲ့သဘောတွေပေါ့ဒီတော့လူရောနတ်ပါချစ်ခင်နာဆောင်ရနတ်တို့သည်ဒီနေရာမှာကျမ်းဂန်ကဝိသခဆိုတဲ့မထီလေးတစ်ပါးရဲ့ရဟန်းတော်လေးတစ်ပါးရဲ့အကြောင်းသာရကပြထားတယ်ဝိသခဆိုတာရဟန်းတော်လေးဟာ အိန္ဒိယပါတလိပုတ်ပြည်ကဒါပေမဲ့လည်းအိန္ဒိတီဟိုကျွန်းမှာဉာဏ်နာတွေရှိတဲ့သာသနာထွန်းကားတယ်လို့ကြောကြတော့တီဟိုကျွန်းသွားဟိုကြတော့ယဟန်ပြုပြုပြီးတော့တနေရာတနေရာမှာလေးလလေးလနေပြီးတော့သွားတယ်နောက်ဆုံးမှာစိတ်တလပပဒတောင်ဆိုတာတီဟိုကျွန်းရဲ့အရှိတောင်ပိုင်းအခုတော့စီတုလူပါဝါလို့ခေါ်ပါတယ်အဲဘုန်းကြီးလည်းရောက်ခဲ့တယ်ဟိုရှေးကတော့မြင့်သလားတော့မသိပါဘူးအခုတော့မမြင့်ပါဘူးဒီကျောင်းသာသာလောက်ပဲရှိပါတယ် အဲတောင်လေးတွေတော့ဟိုနားတစ်လုံးဒီနားတစ်လုံးနဲ့တောလေးကလည်းတောသေးသေးလေးတွေပါပဲအဲ့ဒီမှာသူသတင်းသုံးပြီးတော့တရားအထုတ်နေတော့လေလပြည့်တဲ့အခါကျတော့ထုံးစံအတိုင်းနဲ့ပြန်တော့တခြားတနေရာရွှေ့မယ်လို့သူစိတ်ထဲကဖြစ်ပေါ်တယ်အဲ့ဒါနဲ့အဲ့ဒီညသူဈဉ္ညာလျှောက်နေတော့ဈဉ္ညာဦးကတပြေပင်စောင့်နေနတ်သမီးကငိုတယ်တဲ့ငိုတော့ဟဲ့နတ်သမီးအဲဘသူလဲငိုနေတာဆိုတပည့်တော်နတ်သမီးပါဗျာတပြေပင်စောင့်နတ်သမီးပါ ဘာဖြစ်လို့ငိုသလဲလို့ဆိုတော့အရှင်ဘုရားနဲ့ပြန်ဒီနေရာကနေထွက်ခွာသွားတော့မယ်လို့သိရတဲ့အတွက်ငိုပါတယ်ဘုရားတဲ့အရှင်ဘုရားဒီမှာသတင်းသုံးနေတဲ့အချိန်မှာအရှင်ဘုရားရဲ့မေတ္တာဓာတ်အရှင်ခတ်လို့ဒီပဝန်းကျင်မှာရှိတဲ့နတ်တွေရောတခြားတခြားတ attva တွေရောအချင်းချင်းမေတ္တာစိတ်ဝင်ပြီးချစ်ချစ်ခင်ခင်နဲ့နေကြလို့ချမ်းချမ်းသာသာပျော်ပျော်ချွင်ချွင်ညီညီညွတ်ညွတ်ရှိကြပါတယ်ဘုရားအခုအရှင်ဘုရားကကြွသွားမယ်ဆိုလို့ရှိရင်မေတ္တာဓာတ်အရှင်ခတ်မခံရတာနဲ့ ဒီနတ်တွေဟာမငြိမ်မညွတ်ဖြစ်ပြီးတူနဲ့တူအမနာပပြောကြဆိုကြနဲ့စိတ်မချမ်းသာစရာဖြစ်တော့မှာပါပဲဗျာဒါကြောင့်တတိတော်ငိုပါတယ်ဗျာလို့ဆိုတော့ဝိတာခဉာဏ်တော်လေးကအဲတင်းတို့မှာအကျိုးများတယ်ဆိုလို့ရှိရင်တော့တို့များနောက်လေးလဆက်နေပါဦးမယ်ဆိုပြီးဆက်နေလိုက်တယ်နောက်လေးလရှိတဲ့အခါကျတော့လဲစိတ်ထက်ဒီလိုဉာဏ်စီဖြစ်ပြန်တော့နတ်သမီးကဒီလိုငိုယိုတောင်းပန်တာနဲ့တခါထပ်ပြီးနေပြန်တယ် နောက်တစ်ခါလေးလာစိတ်တော့သွားပြန်မယ်လှုပ်ပြန်တော့လေဒီလိုပဲငိုရတောင်းပန်တာနဲ့ gain မထူတော့ပါဘူးဒီစိတ်တလပပဒတောင်းပါပဲအသက်ထဲဆုံးငါနေတော့ပါမယ်ငါနေခြင်းကြောင့်တတ္တဝါအများမှာအချင်းချင်းချစ်ခင်ညီညွတ်ကြပြီးတော့ချမ်းသာကြတယ်အကျိုးများကြတယ်ဆိုပြီးအဲ့ဒီမှာပဲနေတယ်တဲ့မေတ္တာပွားလို့နှတ်ချစ်တာနော်ဟိုဘုန်းကြီးတို့ပြန်တော်မူသွားတဲ့အမရဗုဒ္ဓတောင်မြို့ကစာရေးကျမ်းပြုအကျော် ဆရာတော်ဥဇနကဆိုတာမာကဏယုံဆရာတော်ဆိုတာနောက်ပိုင်းမှာသူလည်းမေတ္တာဘာဝနာတွေပွားတယ်သူကတော့ထုတ်ပြောတယ်သူမေတ္တာဘာဝနာပွားတာတခြားကြောင့်မဟုတ်ဘူးတဲ့နတ်တွေချစ်စေခြင်းလို့တဲ့နတ်ချစ်တဲ့အခါကျတော့တိုက်တာကိုနတ်တွေကစောင့်ရှောက်တော့တိုက်တာမှာယဟန်တန်ဃာတွေမှာလတ်လာဘပေါ်များလို့မလို့ချမ်းချမ်းသာသာနေကြရတယ်တဲ့ဒါကြောင့်မလို့နတ်ချစ်အောင်မေတ္တာဘာဝနာပွားတယ်တဲ့အဲ့လိုဖွင့်ပြောတယ်ဖွင့်မိတ်ရှိတယ် ဘုန်းကြီးတို့မေတ္တာဘာဝနာပွားတာကတော့ဒီလိုမဟုတ်ပါဘူးမေတ္တာဘာဝနာမေတ္တာစိတ်မိမိတဏ္ဍာမှာဖြစ်နေပြီဆိုလို့ရှိရင်အဲ့ဒီစိတ်ဖြစ်နေသမျှမိမိမှာချမ်းသာနေတယ်မိမိချမ်းသာတယ်လို့မိမိရဲ့ပတ်ဝန်းကျင်လည်းပဲချမ်းသာတယ်ဒါကြောင့်မို့လို့အဲပွားတာပါပဲအဲရနိုင်ရခြင်းရနိုင်တဲ့အဲ့ဒီနတ်ချစ်ချင်းနတ်ဆောင်လျှောက်ချင်းအကျိုးကတော့ဒါကတော့သူအကြောင်းအကျိုးသဘာဝအလျော်စွာရခြင်းရမှာပေါ့လေဒီဟာကိုတော့မရည်ရွယ်ပါဘူးဒီတော့အဲ့ဒါလိုပဲဝိသကမဒီလေးနတ်တွေချစ်လို့မဟုတ် အဲ့ဒီမှာပဲအသက်ထဆုံနေရတယ်တဲ့လူရောနတ်ပါချစ်ခင်နာဆောင်ရနတ်တို့သည်လက်နဲ့စိတ်မိမဖြစ်စည်းအပြီးစိတ်တည်သည်မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ကိုလက်နဲ့ထိလိုက်ပြီးတော့လည်းလက်နဲ့ကလည်းမထိနိုင်ဘူးတဲ့အစိတ်လည်းမသိနိုင်ဘူးတဲ့မိလည်းမလောက်နိုင်ဘူးတဲ့တနည်းနည်းနဲ့သူလွတ်တယ်တဲ့အဲ့ဒီသုံးခုကိုအကျိုးတရားတစ်ခုအနေနဲ့ပေါင်းယူရတယ် လက်နဲ့စိတ်မိမဖြစ်စီအပြီးစိတ်တည်ကြီးဒီမှာလည်းပဲတန်ကိစ္စတာမဏိကလေးဆိုတာယဟန္တာတာမဏိလေးအဲ့ဒါယဟန္တာ30တော်ကြီးတဲ့မတရားထုတ်တော့သူကလိုက်ဆောင်းလျှောက်တယ်ဆောင်းလျှောက်တော့တစ်ချိန်မှဓမြတွေကရွာတရားကိုဓမြတိုက်မလို့သစ်ပင်မှာနတ်တင်ကြတယ်နတ်တင်တဲ့အခါကျတော့သူတို့ဇဏကရစ်ပူဇော်ရတယ်လူသားနဲ့လူသားလူတွေနဲ့ရစ်ပူဇော်ရတယ် အဲ့ဒါနဲ့ဒီနေရာဘယ်မှာရပါမလဲလို့စုံစမ်းလိုက်တဲ့အခါကျတော့အဲ့ဒီယဟန်တော်30ရှိတယ်ဆိုတာကြားတော့မလမကမယဟန်တော်30ရှိတော့ယဟန်တော်30စီဓမြဘုရားသွားကြတယ်သွားပြီးတော့အကျိုးကြောင့်ပြောတဲ့တပည့်တော်တို့အရှင်ဘုရားတို့တွေကတပါးပါးကိုတတ်ပြီးတော့နတ်ပူဇော်လိုပါတယ်အဲ့ဒါကြောင့်မလို့ရှင်ဘုရားတို့တပါးပါးလိုက်ပါအကြီးဆုံးမထေရကသူလိုက်မယ် ဒုတိယမဏိကလည်းသူလိုက်မယ်တတိယမဏိကလည်းသူလိုက်မယ်အစရှိသည်ဖြင့်ပြောဆိုနေကြတော့နောက်ဆုံးအငယ်ဆုံးမထီတီနောက်ကြတော့ကိုရင်လေးတန်ခိစ္စကမမရှင်ဘုရားများကိုတရားကိုအေးအေးဆေးဆေးအားထုတ်တော်မူပါဗျာဒီဓမ္မများနောက်တတိတော်လိုက်သွားပါမယ်ဖေရလို့လျှောက်ထားတယ်ဒီတော့အစရတဲ့ဒီကိုရင်လေးကိုအရှင်သာရိပုတ္တရာအခထည့်လိုက်လို့ ခေါ်လာရတယ်ဒီဟန်တော်သုံးတွေကမခေါ်ခြင်းဘူးဒီကလေးကြောင့်တို့အနှောင့်အယှက်ဖြစ်တယ်သူ့เจ้าညာဆိုင်နေရတယ်အခုနတ်တမရတွေနဲ့လိုက်သွားမယ်ဆိုတော့တို့ကယဟနာမှမသိပဲကိုမသိတော့မဖြစ်ပါဘူးကိုရေမင်းကိုတို့အရှင်သာရိပုတ္တရာကထည့်လိုက်တာမင်းတစုံတရာဖြင့်တို့မှတာဝန်မကင်းဘူးဆိုတော့ကိုရင်လေးကအရှင်ဘုရားမြတ်မပူပါနဲ့ဘုရားတပည့်တော်ကိုမြတ်စွာဘုရားနဲ့အရှင်သာရိပုတ္တရာကအရှင်ဘုရား သတ်ထည့်လိုက်တာမင်းတစုံတရားဖြစ်ရင်တို့မှတာဝန်မကင်းဘူးကိုရင်လေးကအရှင်ဘုရားမပူပါနဲ့ခင်ဗျာတပည့်တော်ကမြတ်စွာဘုရားနဲ့အရှင်သာရိပုတ္တရာကရှင်ဘုရားမြတ်နောက်ထည့်လိုက်တာဟာဒီဘေးဟာအန္တရာယ်ကိုမြင်လို့ထည့်လိုက်ခြင်းဖြစ်ပါတယ်ဒါကြောင့်မို့အရှင်ဘုရားများကိုတရားကိုပဲရအောင်အေးဆေးဆေးအားထုတ်တော်မူကြပါအကြောင်းကြောင့်နေတော်မူကြပါတပည့်တော်ဓမြများနဲ့ထည့်လိုက်ပါလို့ဆိုတော့ ထည့်လိုက်ရတယ်ဒါနဲ့ကိုယ်နေလိုက်ပါလိုက်သွားပြီးတော့ရက်ပူဇော်မနေရကြတော့ဓမြဘူဝဓာထက်ထက်တွေးကြတာဓာထက်ထက်ဓာတွေးနေတာဝေလေးကဓမြဘူဓာတွေးနေတော့သူကမေတ္တာဇံဝင်သွားနေတာတတော်မန္တမယကျမကြပါစေချမ်းသာကြပါစေဒီနေ့ဓမြတွေကစသည်သူမေတ္တာပွားမှာပေါ့ဟောဒီလူမိုက်တွေကျမပါစေချမ်းသာပါစေအတိလိမ္မာရှိပြီးတော့မကောင်းတဲ့အလုပ်မှသူတို့ ဝေးစွာရှောင်ညံ့ရပါစေရှောင်နိုင်လို့ချမ်းချမ်းသာသာရှိကြပါစေစသည်မေတ္တာပွားမှာပေါ့အဲ့လိုပွားနေချက်ချင်းပဲသူကမေတ္တာအလေးထားရှိတဲ့ပုဂ္ဂိုလ်ဆိုတော့မေတ္တာဇံအထိရပါဒီတော့ဓမ္မဘုရားဓာသွေးပြီးတဲ့အခါကျတော့ကိုရင်လေးကိုဓာကိုတအားလက်နှစ်ဖက်နဲ့မြောက်ထည့်ပြီးတော့ဇက်ကိုတခါတည်းပိုက်ချလိုက်တာဓာကချွင်ကနေမြည်တယ်ကိုရင်ကလှုပ်တော့မလို့ ဆင်ကလေးနေတာကဘာဖြစ်သွားတာလဲဆိုဓာသွားလိတ်သွားတာလိတ်သွားတော့ခမရဘုရားအာဒီဓာမကောင်းလို့ပဲဆိုနောက်ဓာတက်လက်ယူတွေးတွေးပြီးတော့နောက်တစ်ခါတွဲပြီးခုတ်ချလိုက်ကြအဲ့ဒီဓာလည်းအသွားလိတ်သွားတယ်ရောအဆောင်တယ်ဒီတော့မှဓမရကိုသံဝေကဖြစ်ပြီးတော့ကြောက်လို့ထိတ်လန့်သံဝေကဒီပဲဒုက္ခပါပဲလားတကယ်သူတော်ကောင်းမှပြမမှပြီးမိပါပေါ့လားလို့ဆိုပြီးတော့ ဓာချပြီးကိုရင်ကိုဥဝိကျင်ချင်းချပြီးတော့ကိုရင်ဘုရားတပိတော်တပိတော်ရဲ့မိုင်မမှုကိုတိခံခွင့်လွတ်တော်မူပါဘုရားတိခံခွင့်လွတ်တော်မူပါဘုရားတပိတော်မိုင်မမှုတိခံခွင့်လွတ်တော်မူပါဘုရားတဲ့ရောက်တော့မှကိုရင်ကတရားကြီးခွင့်လွတ်တယ်ခွင့်လွတ်တယ်ဓမြဘုတောင်းပန်တာသိတဲ့အခါကျတော့အခြေအခြေနေအလုံးနဲ့မြင်နေရတော့သူရဲ့ငယ်သားတပိ900ကလည်းပဲကိုရင်ရှေ့မောက်လာပြီးတော့ဒုထဝတ်ချပြီးတော့သူတို့သူတို့ပြစ်တွေတောင်းပန်ကြတယ် တောင်းပန်ကြတော့တောင်းပန်ကြပြီးတော့ကိုရင်စီမှာရှင်သာမဏေဝတ်ပေးပါလို့ဆိုလို့ကိုရင်ကအဲ့ဒီမှာသူတို့ဓာတ်တွေနဲ့ပဲသူတို့ဟာသူတို့တယောက်ချင်းခေါင်းရိပ်စေပြီးတော့အဝတ်တွေကိုမြင်းနီးပေါ်မှာပွတ်တိုက်ပြီးမြင်းနီးဆိုးစေပြီးတော့သင်္ကန်းလုပ်ပြီးဝတ်ပေးပြီးတဲ့အခါကျတော့မှအဲ့ဒီကဓမြ900ကိုရှေ့ကကိုရင်ကဥဆောင်ပြီးတော့ခေါ်တော့နောက်ကကိုရင်ကြီးတွေပေါ်လို့ရှေ့ကကိုရင်ပေါက်စားဘလောက်တော်လဲတော့ တို့နေကြွားကွေလေးတွေများဒီလိုများဆိုဘယ်လောက်ကောင်းမလဲဘယ်နှပါရှိလဲမသိဘူးဘယ်နှပါရှိမယ်ထင်တယ်ဟမ်ကိုရင်တန်ကိစ္စလို့ဘယ်နှပါရှိမယ်ဩတပါးမှမရှိဘူးတဲ့နော်ရှိအောင်လုပ်လို့မရဘူးလားရပါတယ်ရှိအောင်ပါလုပ်မလဲမေတ္တာဘာဝနာပွားဟုတ်ကဲ့လားအဲသွားတဲ့အခါကျတော့ဟိုမှာရဟန်းတော်30 အစဉ်မင်းမဲ့စုဝေးနေတော့တွေ့လို့ဘယ်နဲ့ကိုရင်ကိုရင်တပည့်တွေနဲ့ပါလားမှန်ပါဗျာတတိတော်တပည့်တွေပါပါတယ်ရှင်ဘုရားမြတ်တတိတော်နှုတ်ဆက်ကြတော့ကိုလာပါတယ်မြတ်စွာဘုရားထံဒီတပည့်များကိုခေါ်သွားရပါဦးမယ်ဘုရားဒီကောင်းတဲ့ကိုရင်သာဓုသာဓုဝမ်းသာလိုက်တာရဟန်းတော်တွေကအဲ့ဒီကိုရင်လေးဟာအဲ့ဒီဓမြကိုရင်ကြီး900ကောင်းဆောင်ပြီးမြတ်စွာဘုရားထံခေါ်သွားတယ် ဘာသာပြန်မြတ်စွာဘုရားတန်ကြတော့မြတ်စွာဘုရားကတရားဟောပြီးတော့ယဟန်ပြုပြီးသူတို့ရဲ့မကောင်းမှုတွေကခုမှပြန်ပြီးနောင်တရပြီးရှက်တာအဲဒါပေမဲ့သူတို့လည်းနောက်တရားထုတ်တဲ့အခါကျတော့တရားရသွားကြတယ်အဲ့ဒီလိုပဲတဲ့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ကိုဒါမထိနိုင်ဘူးတဲ့လက်နဲ့မထိနိုင်ဘူးတဲ့နောက်နွားမကြီးတကောင်တော်ထဲမှာ တော်ထဲမှာနေတဲ့နွားမပေါ့လေနွားရိုင်းမှာသူ့သားကိုနွားနှုတ်တိုင်နေတော့မုတ်ဆိုးကမြင်တဲ့အခါကျတော့လှန်နဲ့လှန့်ပြီးထိုးလိုက်တာလှန်ဟာထမ်းရွက်ခွေတယ်လို့လိတ်ခွေသွားတယ်။ဘာကြောင့်လဲဆိုနွားမကြီးကဒစိမ့်စိမ့်နဲ့သူ့သားလေးကြည့်ပြီးနှုတ်တိုင်နေတာဆိုတော့သူ့သားသူ့သားလေးပေါ့မေတ္တာစိတ်တွေဖြစ်နေလို့တဲ့။အဲ့ဒါလဲကျန်ကန်ကဖော်ပြထားတယ်။ဒါကြောင့်မလို့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ကိုလည်းနဲ့အစိမ့်မီးတော့မသိနိုင်ဘူးတဲ့။ တဏှာမှာဆိုရဲတတ္တိတုတ်ဆိုတာမှာမေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ကိုတဲ့ဘလူးတစေတရေတို့သွားပြီးတော့ဖမ်းသားမယ်ဆိုရင်နှောင့်ယှက်မယ်ဆိုရင်တဲ့အဲ့ဒီဘလူးတစေတရေတို့ဟာနှစ်ဖက်သွားရှိတဲ့ဓာတ်ကိုကင်ဆုပ်ပြီးချိုးတာနဲ့တူတယ်နှစ်ဖက်သွားမိနေအောင်နှစ်ဖက်သွားရှိတဲ့ဓာတ်ကိုတအားဆုပ်ပြီးတော့ချိုးလိုက်မယ်ဆိုရင်ဘယ်နဲ့နေမလဲ လက်ပြသွားမှာပေါ့မဟုတ်လားအဲ့ဒီတိုင်းပဲတဲ့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ကိုသွားပြီးတော့နှောင့်ယှက်တဲ့ဘလူးတို့သစေတရဲတို့ဆိုတာနှောင့်ယှက်ပြီဆိုလို့ရှိရင်သူတို့သာလင်းတဲ့ပူလောင်ရနာကျင်တဲ့ပူလောင်တဲ့နာကျင်တဲ့ဝေဒနာခံစားရတယ်တဲ့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်မှာဘာမှမထိလိုက်ဘူးဒါလည်းပဲမြတ်စွာဘုရားဒေသနာတော်တစ်ခုအနေနဲ့ဟောထားတယ်ဒါကြောင့် လက်နဲ့စိတ်မီမဖြည့်စည်အပြီးစိတ်တည်ကြီးဆိုလက်နဲ့စိတ်မီမဖြည့်စည်အပြီးစိတ်တည်ကြီးလက်နဲ့စိတ်မီမဖြည့်စည်အပြီးစိတ်တည်ကြီးမေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ရဲ့မျက်နှာဟာကြည်လင်တယ်ငြိမ်းချမ်းတယ်အေးမြတယ်တဲ့မုခဝနောပတိရတိ အတံမုံလောကလံကရောတိသိတဲ့အခါမှာလည်းပဲအော်အော်အင်းအင်းနဲ့တွေ့တွေ့ဝေဝေမသေးရဘူးတဲ့တတိရှိလျက်ပဲတရားတယ်တဲ့ဒါကြောင့်မလို့မျက်နာကြည်လေမတွေးဝေအသေးကောင်းငါသည်အသက်ထွမှန်းတောင်းမသိရဘူးအသာထွက်သွားတယ်တရိယာပြီမိမိရဲ့ကုသိုလ်တွေလည်းပြန်ပြီးတော့အောက်မေ့နိုင်တယ်တဲ့အဲဒါမေတ္တာပေါင်းတာပွားတဲ့ပုဂ္ဂိုလ် ဆိုမျက်နာကြည်လေမတွေ့ဝေအသေးကောင်းလာသည်မျက်နာကြည်လေမတွေ့ဝေအသေးကောင်းလာသည်မေတ္တာကိုဇံရသည်အထိမေတ္တာဇံအထိခခစောစောကပြောခဲ့တဲ့အတိုင်းပထမဇံဒုတိယဇံတတိယဇံဆိုတဲ့ဇံရသည်အထိပွားတဲ့ပုဂ္ဂိုလ်များသေသွားလို့ရှိရင်တော့တဲ့ ယမပုံလာရရောက်ရတယ်တဲ့ဇန်ကြောင့်အခုနနွားမကြီးကတော့ဇန်ကြောင့်မဟုတ်ပါဘူးမေတ္တာစိတ်တက်တဲ့ကြောင့်ပဲဇန်အထိမရှိသေးပါဘူးတာအပေါ်မှာမေတ္တာထားတဲ့ချမ်းသာစေလိုတဲ့စိတ်ထားနိုးဝဝစွစေလိုတဲ့စိတ်ထားဖြူဖြူထွားသောသားကြီးဖြစ်စေလိုတဲ့စိတ်ထားအဲ့ဒီစိတ်ထားတဲ့တဲ့မေတ္တာစိတ်ထားတဲ့တဲ့ကြောင့်သူ့ကိုလှမ်းမထီတာပါ အဲမေတ္တာဇာတိပွားနိုင်တဲ့ပုဂ္ဂိုလ်ကတော့ကွယ်လွန်တယ်ဆိုလို့ရှိရင်ဓမ္မဘုံအထိရောက်ရတယ်တဲ့ဓမ္မဘုံရောက်ပြီးမေတ္တာဇာချမ်းသာခံစားနေရတာပေါ့ဆိုဓမ္မဘုံလားဆတ္တကကျိုးများမေတ္တာယီဓမ္မဘုံလားဆတ္တကကျိုးများမေတ္တာယီပြလဲချမ်းသာ နိုးချမ်းသာကောင်းရာအိမ်မဲ့သည်လူရောနတ်ပါဖြစ်ခင်နာစောင်းရာနတ်တို့သည်လက်နဲ့စိမ့်မိမပြည့်စည်အပြည့်စိတ်တည်သည်မျက်နာကြည်လေမတွေ့ဝေ ခသေးကောင်းလာသည်ယမဘုံလားဆတပါကျိုးများမေတ္တာဤဟုတ်ကဲ့လားအဲ့ဒီအကျိုးတွေရတယ်ဆိုတော့မပွားသင့်ဘူးလားပွားသင့်တာပေါ့အခုပွားတတ်ပြီလားပွားတတ်ပြီဆက်လက်ပြီးပွားကြည့်ပွားခြင်းပွားရင်လည်းပိုးပြီးနားလေသဘောပေါက်ပြီးတော့ပိုးပြီးပွားတတ်လာလိမ့်မယ်ဟုတ်ကဲ့လား ဟောအ ਨੇ ဆုံးပဲမေတ္တာပွားတဲ့မေတ္တာပွားတဲ့သံဃာကလေးကိုကောင်းဆက်ရမှာတခြင်းလှုပ်ဆိုအောင်အကျိုးမများဘူးလားကောင်းရရမှာတခြင်းလှုပ်ဆိုအောင်ပြုံးလို့ရမှာတခြင်းလှုပ်ဆိုအောင်မပြောအကျိုးမများဘူးလားအဲကျောင်းသားတွေဆိုလို့ရှိရင်လည်းသိုးယူသွားလမ်းမှာအဲ့ဒါတခြင်းလှုပ်ဆိုလိုက်လို့ရှိရင်မေတ္တာစိတ်ဖြစ်တော့တော့မဖြစ်ပေဘူးလားဖြစ်တယ်အဲအကြောင်းကဆော့ရင်ခွေးကြိုက်တတ်တယ်မေတ္တာဘာဝနာပွားသွားရင်ဘယ်နဲ့နေမလဲ ခွေးမကြိုက်ဘူးပေါ့အဲတောင်သူလည်းသမားလည်းငွေတွေမေတ္တာနာနာပို့မှမနာနာပွားပြီဆိုလို့ရှိရင်ငွေမကြိုက်နိုင်ဘူးပေါ့ဟုတ်ကဲ့လားဒါကြောင့်တော်တော့ပါပြီတခြားပြောစရာလေးတွေတော့တော်တော်များများကြံသေးတယ်သို့တော်လည်းပဲအကြံပြင်းအားအခြေခံအားဖြင့်တော့ဝါဒတိအနောဒိတယောဩဒိတယောအနောဒိတဆိုတာဘာလဲအများအားလုံးကိုပွာတာဩဒိတဆိုတာ ပိုင်းခြားပွားတာတဦးချင်းနှုတ်ဦးချင်းတအိမ်သားချင်းတရွာချင်းတရက်ွက်ချင်းအရက်မျက်နှာတစ်ခုချင်းဟုတ်ကဲ့လားအဲ့လိုပွားတာဒါကြောင့်မလို့ဘုန်းကြီးတို့တရားနာပရိသတ်ဟာအကျိုးဆယ်ပါးမုတ်ချဆက်ဆက်ရစေနိုင်တဲ့လက်တွေ့အားဖြင့်မိမိနဲ့မိမိပတ်ဝန်းကျင်မှာချမ်းသာကိုမုတ်ချဖြစ်ပေါ်စေနိုင်တဲ့ဒီမေတ္တာဘာဝနာအချင်းချင်းညီညွတ်စေနိုင်တဲ့ဒုဒ္ဒပြဒါရပြမဖြစ်စေမဖြစ်ရဘဲနဲ့ အမြဲတစေအချင်းချင်းရိုင်းမိကူညီစေနိုင်တဲ့မေတ္တာတရားဒီမေတ္တာတရားကိုမိမိတဏ္ဍမှာဖြစ်ပွားအောင်အချိန်မရွေးဖြစ်နိုင်တယ်များအချိန်တိုင်းအချိန်တိုင်းစင်ကြယ်နှလုံးသွင်းရှုမှတ်ပွားများအထောက်ကြခြင်းအပြင်မေတ္တာစိတ်တွေတကူလုံးရစ်ပခြုံသွားပြီးတော့မေတ္တာတအချိန်ခတ်တဲ့ဖြင့်တတ္တဝါမှန်တယ်များမိမိနဲ့ဆက်ဆံတဲ့တတ္တဝါမှန်တယ်များချမ်းသာကြပြီးတော့ဒီမေတ္တာကိုအခြေခံပြီး ဝိပဿနာတရားကိုကျင့်ကြံပွားများကြိုးစားအထောက်နိုင်ကြသဖြင့်ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေဘုရားမြတ်ချမ်းမြေ့တာဆရာတော်အရှင်သမဂအဘိဝင်သားကဘုရားနိကြချမ်းသာစွာနေထိုင်နည်းတရားတော်ကိုဟောကြားတော်မူပါတော့မယ်ရှင်။ဘုန်းကြီး အရင်နှစ်တွေကအသည့်အမြင်မှမှချမ်းသာရတရားနဲ့တိပဲဆိုင်ပွားတရားတော်များကိုအတန်းနဲ့ဟောကြားခဲ့ပါတယ်တိပဲဆိုင်ပွားတရားကတရားသဘောနည်းနည်းတော့အသည့်နည်းနည်းခက်ပါတယ်ဒါကြောင့်ဒီနှစ်တော့အများသိလည်းတဲ့အချက်ကလေးတွေကိုထည့်ပြီးဟောပါမယ်တရားကိုတော့ဗုဒ္ဓနိကြချမ်းသာစွာနေထိုင်နည်းတရားတော်လို့နာမည်တက်ကြပါစို့ဒီချမ်းသာစွာနေထိုင်နည်းကိုလူတိုင်းသိထားတယ်လို့ထင်ပါတယ် ဘာကြောင့်လဲဆိုတော့လူတိုင်းဟာကိုယ်ဆင်းရဲစိတ်ဆင်းရဲမရှိပဲချမ်းချမ်းသာသာနေထိုင်ကြတဲ့လူတွေကြီးဖြစ်လို့ပါပဲဒီလိုချမ်းချမ်းသာသာနေထိုင်ကြပြီတဲ့ဘုရားရှင်တော်မြတ်ဖျားညွှန်ကြားတော်မူတဲ့ချမ်းသာစွာနေထိုင်နည်းကိုတော့သိတဲ့လူရှားပါတယ်။ဒါကြောင့်မဲအနေထိုင်မတတ်လို့မဆင်းရဲတဲ့မဲနဲ့ဆင်းရဲနေကြတဲ့လူတွေချမ်းသာတဲ့မလျက်တဲ့မချမ်းသာနိုင်ကြတဲ့လူတွေပဲများနေပါတယ်။ချမ်းချမ်းသာသာ နေထိုင်နည်းကိုသိလို့အနေထိုင်တတ်ကြရင်ဖြင့် ဆင်းရဲနေပါသည်ချမ်းသာများမှတွေ့ကြပါတယ်။ယုံနာနှစ်ပါးပေါင်းစုထားတဲ့တ attva တိုင်းဟာရှင်တော်မြတ်ဘုရားဟောကြားတော်မူတဲ့ဒုက္ခသစ္စာသဘောအရဆင်းရဲအစုပုံတက်တဲ့ပဲဆိုတာတော်တော်မှန်ပါတယ်။သို့တော်လည်းဒီဆင်းရဲကဂွန်းလုံးကျမလွတ်နိုင်နေမိမှာဆင်းရဲတက်တာတော့တက်တာအောင်ချမ်းသာရတော့ရအောင် စီမံဖန်တီးလို့ဖြစ်တဲ့နိလန်းတွေရှိတော့ရှိပါတယ်။အဲ့ဒီနည်းတွေတဲကပထမဆုံးပြောချင်တဲ့နည်းကတော့ ရောင်ရဲတင်းနေမှုပါပဲစာဝန်နေရေးအတွက်လောကီစီးပွားဥစ္စာကိုရှာတာကအစဘာမဆိုတင်းနေရောင်ရဲတတ်ရင်ချမ်းသာပါတယ်တန်တုဋ္ဌိပရမန္တနာရတဲ့ပစ္စည်းဥစ္စာတွေပိုးပြီးလူကျင်လောဘဆိုမပွားစေပဲရသမျှနဲ့တင့်တယ်ရောင်ရဲပြီးလောင်းကအောင်ချိုးကြံချွေတာသုံးဆွဲတတ်ရင်ချမ်းသာတော့ချမ်းသာပါတယ်ဒီလိုမဟုတ်ဘဲနဲ့အဆုံးမရှိတဲ့လောဘရဲ့အလိုကိုလိုက်ပြီးရလေလိုလေအိုးတဆေဆိုသလို အပိုးအမိုးတွေကိုရဖို့ကြိုးစားအားထုတ်နေရင်တော့မချမ်းသာပါဘူးဒီနေရာမှာရှိတာနဲ့တင့်နေရမယ်လို့မဆိုလိုပါဘူးရတာနဲ့တင့်နေနေတယ်လို့ဆိုလိုပါတယ်လူဟာအသက်ရှင်နေသမျှကာလပတ်လုံးစာဝန်ရည်ပြည့်စုံမှုအတွက်လောဘကိုလုံးဝမပယ်နိုင်သေးတဲ့အခါမှာဒီလောဘဟာရှိသလောက်တော့ရှိနေရတာပါပဲဒါတော့လေအခြေအနေလိုက်ရှိတော့တယ်ရှိတိုက်တော့တဲ့မပိုမကဲစီပဲ ရောင်ရဲတင့်နေမှုနဲ့လောဘကိုဇက်တက်ပေးနိုင်ရင်ချမ်းသာပါတယ်။ပုံစံပြောရရင်လူတယောက်မှာတစ်လစားဖို့ငွေ30ပဲရှိရဆိုကြပါစို့။သူဟာရှိတာနဲ့တင်းနေလို့မရပါဘူး။နောက်ထပ်ငွေရဖို့ဉာဏ်ဝိရိယရှိသလောက်ကြိုးစားရှာဖွေရပါလိမ့်မယ်။သူဉာဏ်စွမ်းဝိရိယစွမ်းရှိသလောက်ကြိုးစားရှာဖွေလို့ငွေတရားရတယ်ဆိုကြပါစို့။အဲ့ဒီတရားနဲ့တင်းနေရောင်ရဲပြီးလောက်ငါအောင်စီမံဖန်တီးရပါမယ်။ ဒီလိုဆိုရင်ချမ်းသာတော့ချမ်းသာပါတယ်အဲ့ဒါလိုမဟုတ်ဘဲနဲ့ရတာနဲ့မတင်နိုင်မရောရဲပဲမရနိုင်တဲ့900တထောင်ကိုလှမ်းတောင်းတာကြီးလောဘဆိုတက်နေရင်မချမ်းသာတော့ပါဘူးအဲ့ဒီအတော်မတတ်နိုင်တဲ့လောဘကနေပြီးဒေါသမာမာနအိတ်တာမစ္စရိယစတဲ့တရားစုတွေလည်းပေါက်ပွားလာတတ်ပါတယ်အဲ့ဒီတရားစုတွေဆင်ပွားလာတော့ပိုးဆင်းရဲပြန်ပါတယ်ဒါကြောင့် လိုချင်တတ်မြတ်တဲ့လောဘကိုတင်းနေရောင်ရဲမှုနဲ့ဇက်တပ်ပေးနိုင်ရင်ချမ်းသာတော့ချမ်းသာကြောင်းထင်ရှားပါတယ်။ဒါပေမဲ့အဲ့ဒီတင်းနေရောင်ရဲမှုဟာနေရာဒေသအချိန်အခါအခြေအနေနဲ့လိုက်လျောတဲ့တင်းနေရောင်ရဲမှုဖြစ်ဖို့လိုပါတယ်။ရှိကဝိရိဟတိုင်းပြည်ကြီးကိုဆွံ့နေပြီးတောထွက်ရတဲ့ပြုလာတဲ့ဝိရိဟရတဲ့နဲ့ကန္နာရတိုင်းပြည်ကြီးကိုဆွံ့နေပြီးတောထွက်ရတဲ့ပြုလာတဲ့ကန္နာရရတဲ့တို့အတူတကွနေထိုင်နေထိုင်ခဲ့ကြပါတယ်။ ယသိနှစ်ပါးဟာတင့်နေရောင်ရဲမှုကိုလက်ကင်ပြုပြီးဆွမ်းခံလို့ရသမျှနဲ့မျက်တအောင်သုံးဆောင်ကတရားကျင့်သုံးနေကြတော့အလွန်ချမ်းသာကြပါတယ်ဒီလိုနေလာရင်ကတနေ့တော့ဝိဒေဟယသိကဆွမ်းစားကြည့်တဲ့အခါမှာဆွမ်းခံရကရလာတဲ့စားတုပ်ကလေးမကုံမဲကျန်နေတာနဲ့လုံကြုံရချုံတစ်ခုထဲမှာတိမ့်ထားပါတယ်နောက်တနေ့ယသိနှစ်ပါးဆွမ်းစားကြတဲ့အခါမှာစားမပါတော့ဝိဒေဟယသိကတိမ့်ထားတဲ့စားတုပ်ကလေးတွားယူပြီးဂန္ဓာရယသိကိုပေးပါတယ် ခန္ဓာရယတေကစားဘယ်ကရတယ်လဲလို့မေးတော့ဝိရိဟယတေကအရင်နေ့ကတိမ့်ထားတဲ့စားဖြစ်ကြောင်းပြောပါတယ်ဒီလိုမဲ့ကန္တရယတေကဝိရိဟယတေကိုပြစ်တင်ချိန်မုံတော့တာပါပဲသူပြစ်တင်မုံကဝိရိဟယတေအမြင်ဟာဘာအတုံးကြတယ်လဲယူဇနာ300ကျေဝန်းနဲ့ဝိရိဟတိုင်းပြည်ကြီးနဲ့တကွထိမှန်စီစဉ်ရောရွှေငွေဥစ္စာဗန္ဒကြီးကြတွေပါဆွန့်လွတ်ပြီးယတေပြုလာခဲ့တယ်အခုယတေဖြစ်လာတဲ့အခါကျမှရတာနဲ့မတင်နိုင်နိုင်ပဲ ဒီစားကလေးမဖြစ်လောက်ကိုတတ်တတ်မဲ့မဲ့နဲ့ကြောင်းုံကြကြသိသိထားတယ်ဆိုတာအင်မတန်မလျော်ကန်တဲ့အလုပ်ပဲလို့အပြစ်တင်ပါတယ်ခန္ဓာရရဲ့အပြစ်တင်တာဟာတင်လိုက်လို့တင်တာပါစီစဉ်ဥစ္စာတွေဆွန့်လွတ်ပြီးရတဲ့ဖြစ်လာမှတော့တနေ့တာဆန်းခံလို့ရသမျှနဲ့ရောင်ရဲတင်နေမှဣတိဒုက္ခရတဲ့ဖြစ်ရတဲ့အရာသာရတဲ့ချမ်းသာရမှာပေါ့ဒီလိုမဟုတ်ပဲနောက်တနေ့သာအတွက်တတ်မဲ့တွေ့တာပြီးဒုံမိသိသိထားရင်စားကလေးမဖြစ်လောက်ပင်ဖြစ်စေဥတော့ လုံလုံကြီးနေရရှာရတယ်သိမ့်ကြီးရတယ်မုံမစိုးလေမလင်းရအောင်ပိုးမွားသားသမင်စတဲ့တိရစ္ဆာန်တွေမစားမတော့ရအောင်စောင့်ရှောက်ရတယ်သမင်များဆားအလွန်ကြိုက်တဲ့လုံုံမလုံုံမမလားလို့လဲတကြောင်ကြကြတစိုးလျင်ဖြစ်နေရတယ်အဲ့ဒါလိုစသည်ဖြင့်တနေ့တာရသမျှနဲ့မတင်နေမယောင်ရဲတော့ဒုက္ခတွေထပ်ဆင်ပွားလို့ဆင်းရဲတွေများရပါတယ်ဒါကြောင့်တောထွက်ပြီးယသိမှပြုလာရင်တော့ ဒီလိုအသေးဖွဲလေးကစပြီးရောင်ရဲတင်းနေကိုလိုပါတယ်ဒါပေမဲ့ဒီဝိဒေဟယတိဟာယတိအဖြစ်နဲ့မဟုတ်ပဲဝိဒေဟရမင်းအဖြစ်နဲ့သာဆိုရင်တော့သူ့တင်းတင်းရောင်ရဲမှုကတမျိုးဖြစ်ရပါလိမ့်မယ်မိမိတိုင်းပြည်နဲ့သာတင်းနေရမယ်သူကတိုင်းပြည်ကိုလိုချင်မျက်စိမရှိရဘူးတင်းလျော်လျော်ပတ်တဲ့နေမှုစားမှုစီစဉ်ခံစားမှုနဲ့သာတင်းနေရောင်ရဲရမယ်လုံလုံကဲကဲမဖြစ်စေရဘူးဒီလိုဖြစ်ရပါလိမ့်မယ်ဒီလိုမင်းဖြစ်နေကြတော့ ခုနပြောခဲ့တဲ့စားလိုစားဝယ်တောက်ဖွယ်မျိုးကစပြီးမမဆိုမယုံမဖိတ်မပြတ်မစီရအောင် ကိုယ်တိုင်လည်းတို့တို့တိတ်တိတ်တင်းတင်းစီစီလုပ်ရလိမ့်မယ်။တိုင်းသားပြည်သူလူအများကိုလည်းပဲတို့တိတ်တင်းစီတိတ်တိတ်ချိုးကြံတတ်အောင်ညှင်ကြပေးရပေလိမ့်မယ်။အမိတ်အနာထားတဲ့ရင်လည်းထားရပေလိမ့်မယ်။ဒါကြောင့်တင်းနေရောင်ရဲမှုဟာနေရာဒေသအချိန်ကာလအခြေအနေနဲ့လိုက်လျောတဲ့တင်းနေရောင်ရဲမှုဖြစ်ဖို့လိုတယ်လို့ပြောခဲ့တာပါပဲ။ အဲဒီလိုတင်းတင်းရောင်ရဲမှုမျိုးလက်ကင်ထားရင်လူတိုင်းဟာကိုယ့်အခြေအနေလိုက်ထိုက်တဲ့ချမ်းသာမှုကိုရကြတာပါပဲဒုတိယချမ်းသာစွာနေထိုင်နည်းကတော့အဟောင်းကိုလည်းမပြန်နဲ့အသစ်ကိုလည်းမကြံနဲ့ဖြစ်စေပစ္စုပန်မှာတင့်လျော်အောင်စိတ်ကိုထားဆိုတဲ့နည်းပါပဲတို့တို့ပြောရရင်တော့ပစ္စုပန်ကြကြနေရင်ချမ်းသာတယ်လို့ဆိုလိုပါတယ်လူတိုင်းဟာအတိတ်ဘဝခီးကိုလည်းရှောက်ခဲ့ကြရပြီအနာဂတ်ဘဝခီးကိုလည်းရှောက်ကြရဦးမယ် အခုလောလောဆယ်ပစ္စုပန်ဘဝခီးကိုလည်းပဲရှောင်နေကြသေးပဲလူအများစုရဲ့အတိတ်ဘဝခီးဟာဆူးညောင်ခလုတ်ကသိန်းတွေများလွန်းလို့မตายမဖြောင်မြူးတယ်လို့အနာဂတ်ဘဝခီးကိုလည်းပဲตายဖြောင်မြူးလိမ့်မယ်လို့မမျှော်မှန်းနိုင်ကြပါဘူးဒါကြောင့်အတိတ်ဘဝခီးအကြောင်းတွေကိုပြန်ပြောင်းစဉ်းစားဆင်ခြင်နေမိရင်စိတ်ချမ်းသာဖို့တဲ့စိတ်ဆင်းရဲဖို့ကပိုများတတ်ပါတယ်ပြီးတော့အနာဂတ်ဘဝခီးကိုကြံတွေးမျှော်ခေါ်မိပြန်ရင်လည်းအကောင်းဆုံးကိုတွေ့ကြရတော့မှာပဲလို့မျှော်လင့်ထားနိုင်တောင်မှပဲ ညှိုးလင့်ထားတဲ့အတိုင်းဖြစ်မှဖြစ်ပါမလားဆိုတဲ့တန်မြတ်စိတ်ကြောက်ညစိတ်စိုးရင်စိတ်တွေကဖြစ်ပြီးနှိမ့်ဆက်တတ်ပါသေးတယ်မသေးရမရေရတဲ့အနာကဆိုးတဲ့အနာကကိုညှိုးလင့်နေရတယ်ဆိုရင်တော့စိတ်ဆင်းရဲလိုက်မှပြောစရာမလိုတော့ပါဘူးဒါဖြင့်ဒီနေ့လောလောဆယ်ရှောက်နေရတဲ့ပစ္စုပန်ဘဝခရီးကတော့တာယာဖြောင်မျိုးသလားလို့မေးစရာရှိပါတယ်ဒါလည်းလောကသဘာဝအရာလူများစုအတွက်မသားရမဖြောင်ပြူတာကပဲများပါတယ်မသားရမဖြောင်ပြူတော့လည်းပဲ ယခုလောလောဆယ်လင်ငင်းဘဝလင်ငင်းကိစ္စကိုရင်မဆိုင်မဲရှောင်လွှဲနေလို့မရပါဘူး။ဒါကြောင့်ဉာဏ်ဝိရိယဇွဲတတ္တိကိုအရင်ခံပြီးအကောင်းဆုံးဖြစ်အောင်ပျော်ပျော်ပါးပါးရင်ဆိုင်တတ်ရပါတယ်။အဲ့ဒီလိုရင်ဆိုင်ရင်လင်ငင်းအခြေအနေဟာဘလောက်ပဲဆိုဆိုအဲ့ဒီအဆိုးတွေကအကောင်းကိုမြင်အောင်ရွေးကြည့်ပြီးအစဉ်ပြေအောင်အသိနဲ့နှလုံးသွင်းရပါတယ်။ဒါကိုယောနိသောမနတိကာရလို့ခေါ်ပါတယ်။ဒီလိုဆိုရင်ချမ်းသာကြတော့ချမ်းသာပါတယ်။ဘုန်းကြီးငယ်စဉ်ရှင်းနှစ်သားလောက်က ရေခတ်ချင်လုံးတော့မိခင်ကတင့်တော်တဲ့ရေအိုးကလေးတစ်လုံးဝယ်ပေးပါတယ်အဲ့ဒီရေအိုးကလေးနဲ့ရေရင်းသွားပြီးရေခတ်ရတာကိုအင်မတန်ကြီးအကျဉ်းအကြီးကျဉ်းနေပါတယ်တနေ့တော့ရေအိုးကိုရေထည့်ပြီးနှုတ်ခမ်းကဆွဲမလိုက်တာမှာရေအိုးဟာအုံပွင့်သွားပါတယ်ရေအိုးနှုတ်ခမ်းကအခွေလိုက်လက်ထဲမှာပါလာပါတယ်ဒီအခါမှာအင်မတန်နှစ်သက်လာတဲ့ရေအိုးကွဲသွားတာကိုနှမျောခြင်းဝမ်းနည်းခြင်းစိတ်ဆင်းရဲခြင်းမဖြစ်ဘဲနဲ့ အိုးကွဲတော့ပြည့်တောင်းရသေးတယ်လို့စိတ်ထဲမှာဖြစ်ပေါ်တဲ့အတိုင်းနှုတ်ကလည်းထုတ်ပြောမိပါတယ်ဒါဟာလင်းငင်းပစ္စုပန်ဆက်ဆက်တွေ့နေရတဲ့အခြေအနေဆိုတဲ့ကအကောင်းကိုရွေးကြည့်ပြီးအစဉ်ပြေအောင်အသင့်အတင့်နှလုံးသွင်းမိတာပါပဲယောနိတော်မနတိကာရလို့ဆိုရပါမယ်ခေါ်ခါတော့ကတော့ဒီတရားသဘောတွေကိုနားမလည်သေးပါဘူးဘုရားရှင်တော်မြတ်ဘုရားရဲ့တရားတော်များကိုလေ့လာမိမှလောကသဘာဝကိုဆင်ញံသုံးတာမိမှပဲ ခုံငယ်စဉ်ကဖြစ်ခဲ့တာဟာဒီသဘောကိုလို့သဘောပေါက်မိတာပါဒေမိယဇတ်တော်မှာစကားမပြောတဲ့ဒေမိမင်းသားကို ခမည်းတော်မင်းကြီးရဲ့အမိန့်တော်အရပြိဏနာယထာတိုင်းကမြို့ပြင်မှာတတ်ပြီးမြေဖြုတ်ကိုတွင်းတူးနေပါတယ်ဒီအချိန်မှာဒေမိမင်းသားကအခွင့်ကောင်းမယ်ဆိုပြီးယထာတိုင်းကိုသွားစကားပြောပြီးတော့ပြန်လှုပ်လိုက်ပါတယ်သူကတော့တော်ရဲဝင်သွားပြီးရသေးကိုတရားကျင့်နေပါတယ်လေးရရှိတော့သူခမဲတော်မြေတော်တွေသူထံရောက်လာကြပါတယ် အမျိုးရောင်လျော်ဒီသင်္ကန်းကြမ်းကြမ်းကြီးကိုဝတ်ထားတဲ့တင်ပြရတဲ့ဒီလေးဟာသူခမဲတော်မေတော်တွေကိုသူ့ရဲ့မွေးကြောင်းလေးရဲ့အပြင်မှာတွေ့ဆုံဧကံပါတယ်။တဲ့တဲ့ကိုအဲ့ကိုပြုတဲ့အနေနဲ့သူစားတဲ့တတိတရက်တွေကိုကျွေးတော့မိကြီးနဲ့မိဖုရားဟာသူတို့သားစားတဲ့ဒီအစာရမ်းကြီးတွေနဲ့မြုပ်ပြကြီးလည်းလမ်းဆန်းကြီးကြက်တရေရှိလာတဲ့သူတို့သားရဲ့မျက်နှာကိုဖက်ဆက်ဆက်ဆက်ကြည့်တော့ဘယ်လို့မှမဖက်မဟမိတာနဲ့အာအာလဲတင်အာအောလဲအာအောနေကြပါတယ်။ဒါနဲ့မနေနိုင်ကြလို့ သားတော်ဟာဒီလောက်ကျမ်းမ်းတဲ့အစားအစာတွေစနေရပါရဲ့နဲ့သားတော်ရဲ့မျက်နှာအစဉ်ဟာဘာကြောင့်ကြည်လင်ဝန်းပါနေရပါသလဲလို့မေးတော့တေမိယယတိလေးကအခုလိုဖြေပါတယ်သူ့ဖြေဟာအလွန်မှတ်သားစရာကောင်းပါတယ်အတိတနာနုသောစာမိနပဇပမနာဂတံပစ္စုပန်နေနယာပေမိတေနဝနောပတိရတိအကျွန်ုပ်ဟာအတိတ်ဖြစ်ရများကိုပြန်တွေးပြီးဆိုရင်ဘူးဆွေးမနေပါအနာဂတ်ရေးကိုလည်းမျှော်တွေးတောင်းတာမနေပါ လက်ငင်းပစ္စုပန်အခြေအနေဖြင့်မျှတအောင် နေပါတယ်။ဒါကြောင့်ရိုးစင်းကြည်လင်းခြင်းဖြစ်ပါတယ်လို့ဖြေပါတယ်။တော်ရင်မြင်မဲ့အလင်းတည့်ရမိုးတန်းငယ်ကလေးမှနေပြီးတပိတိရဲ့ဒေဝတာစားတော့နေရပါရဲ့နဲ့ရိုးအစင်းညိုးရခြောက်တွေခြင်းမဖြစ်ဘဲကြည်လင်ဝင်းပါဆိုပြီးနေရခြင်းဟာလက်ငင်းတွေ့ကြုံနေရတဲ့အခြေအနေကိုအကောင်းတကကြည့်ပြီးတင့်တဲ့အောင်နှလုံးသွင်းတတ်တဲ့အတွက်စိတ်ချမ်းသာနေလိုပါပဲ။ပြီးတော့ယတိကလေးက အနာဂတပဇ္ပါယအတိတတနုသောစနာဧတေနဘာလာတုတ်တန်တိငလောဝဟရိတောလူတော်လူမိုက်တွေဟာလွန်ကြီးလားအတိတ်အရေးတွေကိုပြန်တွေးဆိုရင်နေတတ်ကြပါတယ်မဖြစ်လာသေးတဲ့အနာကအရေးတွေကိုလည်းညှို့တွေးတောင်းတနေတတ်ကြပါတယ်သူစုပ်ပန်ကြကြမနေတတ်ကြပါဘူးဒါကြောင့်မဲသူတို့ရုပ်ဆင်းတွေဟာရိပ်ဖြတ်ထားတဲ့ကြည်ရိုးလိုညှို့လိုညှို့ရ၆တွေနေကြတာပါပဲလို့လည်းထပ်ဆင့်ပြီးပြောလိုက်ပါသေးတယ်သို့တော်လည်း အတိတ်ကချွေရင်ချက်တွေကိုသင်ခန်းစာယူခြင်းအနာဂတ်ရေးအတွက်တင့်လျော်တဲ့ကြိုတင်ပြင်ဆင်စီမံမှုပြုလုပ်ခြင်းဆိုတာကတော့ထိုက်တလောက်တော့ရှိရပါလိမ့်မယ်။အတိတ်အနာဂတ်အရေးကိုပူဆွေးတောင်းတာပြီးတိတ်အလေးနဲ့မထားဖို့ပဲလိုပါတယ်။မနေ့ကနဲ့နဲ့ဖြန်တဲ့ဒီကနေ့ပို့ပြီးအရေးကြီးတယ်ဆိုတဲ့သဘောပါပဲ။ဒီနေ့လည်းငယ်အခြေအနေကိုအစဉ်ပြေအောင်အသင့်အတင့်နှလုံးသွင်းနေထိုင်သွားတတ်ရင်ချမ်းသာပါတယ်။အင်္ဂလိပ်လို live now ပစ္စုပန်ကြကြနေပါဆိုတဲ့နည်းပါပဲ။ အခုပြောခဲ့တဲ့တင်းနေရောင်ရဲစွာနေထိုင်ခြင်းနဲ့ပစ္စုပန်ကြကြနေထိုင်ခြင်းနှစ်နည်းလုံးဟာလက်ကျင်ယူရင်ရပါတယ်လက်ကျင်လို့အသားကျလာတဲ့အခါမှာအထူးဆင်ရင်နှလုံးသွင်းမနေရတော့ပဲသူ့အလိုလျောက်အစဉ်ပြေအောင်နှလုံးသွင်းမိပြီးဖြစ်ဖြစ်သွားတတ်ပါတယ်ဒီတော့ချမ်းသာပါတယ်သို့တော်လည်းဒီနေ့တွေဟာချမ်းသာစွာနေထိုင်ခြင်းမှာဒုက္ခဒုက္ခဆိုတဲ့ဆင်းရဲကိုသာတက်တရရစေတဲ့ဆင်းမိတို့သဘောမျှတာဖြစ်ပါတယ်ဝိပရိဏာမဒုက္ခပြောင်းလဲဖောက်ပြန်ဆင်းရဲနဲ့ င်္ခါရဒုက္ခဖြစ်ပျက်ဆင်းရဲကိုမငြိမ့်စေနိုင်ပါဘူးမြတ်စွာဘုရားကတော့ဒီဆင်းရဲသုံးမျိုးလုံးကိုငြိမ့်စေတဲ့တတ္တိယနီးနေနည်းထိုင်နည်းကိုလည်းပဲညွှန်ကြားခဲ့ပါတယ်ဒီနည်းကိုတော့မြစ်ဖြတ်စေလို့ခေါ်ရပါလိမ့်မယ်အဲ့ဒါကဘာလဲဆိုတော့ရုပ်ဖြစ်သည်၊နာမ်ဖြစ်သည်ကိုအမြင်မပြတ်တတိနဲ့စောင့်ရှုတဲ့နည်းပါပဲဒီလိုတတိနဲ့စောင့်ရှုရမှာအတိတ်ယုံနာနဲ့အနာဂတ်ယုံနာတွေကိုစောင့်မရှိရပါဘူးဘာကြောင့်လဲဆိုတော့အတိတ်ယုံနာတွေဟာ ချုပ်ပြက်သွားကြပြီမို့မရှိကြတော့ပါဘူးအနာဂတ်ယုံနာတွေကလည်းမဖြစ်ပေါ်လာကြသေးလို့မရှိရသေးပါဘူးဒါကြောင့်သူတို့ကို ရှုလို့မရပါဘူးဒီတော့လောလောဆယ်ရှိစေဖြစ်စေပစ္စုပန်ယုံနာကိုပဲရှုရပါတယ်ဒါကြောင့်ဒီနည်းလဲပစ္စုပန်ကြကြနေထိုင်နည်းတစ်မျိုးပါပဲဒီနေထိုင်နည်းနဲ့နေထိုင်သူလိုမြတ်စွာဘုရားကဗတ္တိကရတ္တတဏိတာချမ်းသာစွာနေထိုင်သူလို့မိန့်ကြတော်မူခဲ့ပါတယ် အဲ့ဒီစောင့်ရှုနေထိုင်တဲ့နည်းကိုမြတ်စွာဘုရားကမဇ္ဈိမနိကေဗတ္တိကာရတတုတ်မှာအတိတဏနဝဂမေယနပ္ပတိကင်ခေအနာဂတံစသည်ဖြင့်ဟောတော်မူခဲ့ပါတယ်။တွားမှုလာမှုထိုင်မှုထားမှုပွေးမှုဆမ်းမှုစားမှုတောင်းမှုလှုပ်ရှားမှုစတဲ့ရုပ်တဘောတွေဖြစ်တိုင်းဖြစ်တိုင်းစိတ်ကူးဆန္ဒကြံစည်မှုလိုချင်တတ်မဲ့မှုစိတ်ဆိုးစိတ်ပြတ်မှုစတဲ့စိတ်တဘောတွေဖြစ်တိုင်းဖြစ်တိုင်းဖြစ်ဆဲဖြစ်ခိုက်မှာဖြစ်နေရှိနေတဲ့အတိုင်းတတိနဲ့အမြဲတစေစောင့်ရှုနေလို့ရှိရင် တနေ့တာလည်းမဟုတ်ပဲအမြဲတစေချမ်းသာစွာနေထိုင်နေထိုင်သူဖြစ်နိုင်ပါတယ်ဒီနည်းနဲ့ချမ်းသာရနိုင်မှုကိုနည်းနည်းပြောပါဦးမယ်မိမိတို့တဏ္ဍာမှာထင်ထင်ရှားရှားဖြစ်ပေါ်နေတဲ့ရုပ်သဘောစိတ်သဘောတွေကိုတတိနဲ့မရှိရင်အဲ့ဒီရုပ်အဲ့ဒီစိတ်တွေကိုတည်ငြင်းနေတဲ့အတ္တအသက်ဝိညာဉ်အနေနဲ့လဲဆွဲယူမိပါတယ်ပုဂ္ဂိုလ်တ attva ငါအနေနဲ့လဲဆွဲယူမိပါတယ်အဲ့ဒီလို ဆွဲလန်းယူမှပြီးတော့အဲ့ဒီပုဂ္ဂိုလ်တ attva ငါဆွဲကနေပြီး လူကျင်တတ်မဲ့နှစ်သက်တွေ့တာတွေစိတ်ဆိုးစိတ်ကြမာနတက်တာတွေစတဲ့ကိလေသာတရားစိုးတွေဖြစ်ပွားလာပြီးဆင်းရဲတော့တာပါပဲအဲဒီလိုအမှန်မဲ့မနေပဲရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းပစ္စုပန်တဲ့အရှိလိုအရှိအတိုင်းတတိနဲ့မပြတ်ရှိနေရင်တော့ဒီရုပ်တဲ့နာမ်တွေရဲ့ပင်ကိုယ်ရဲ့အတွင်းသားသဘာဝလေးတွေကိုဉာဏ်နဲ့ရှင်းရှင်းကြီးတွေ့မြင်လာပါတယ်ဒီတော့အလုံးဟာသဘောတရားတွေကြီးပဲပုဂ္ဂိုလ်တ attva ဆိုတာငါဆိုတာတည်မြဲနေတဲ့အတ္တဝိညာဉ်အတ္တဆိုတာ တကယ်စင်စစ်တော့မရှိပါလားလို့သဘောပေါက်လာပါတယ်ဖြစ်ပေါ်လာပြီးပျောက်ပျောက်သွားကြတာကြီးပဲဖြစ်ချင်ကြချင်းနဲ့မကောင်းတဲ့ဟာတွေကြီးပဲအခိုင်အမာအာကိုးစရာအနှင်သားဆိုလို့ဘာမှမရှိတဲ့ဟာတွေကြီးပဲလို့လဲအနိစ္စဒုက္ခအနတ္တသဘောမှန်တွေကိုအမှန်တိုင်းသိမြင်လာပါတယ်ဒီအတိမှအမြင်မှန်တမာဒိဋ္ဌိဉာဏ်တွေကြောင့်ပဲလောဘဒေါသစတဲ့ကိလေသာတွေငြိမ့်နေတော့ချမ်းသာနေတာပါပဲဒါကြောင့်ဒီပစ္စုပန်ကြကြရှုပြီးနေနေထိုင်နေကို ချမ်းသာစွာနေထိုင်နေလို့ခေါ်ရပါတယ်ဒီနည်းကိုတရားရိပ်တာမှသွားပြီးထိုင်းနေစဉ်ရလျှောက်နေမှသာအသုံးပြရမယ်လို့မြတ်စွာဘုရားမဟောခဲ့ပါဘူးမိမိတို့အိမ်မှာနေ့စဉ်အိမ်မှုကိစ္စတွေဆောင်ရွက်နေတဲ့အခါမှာရုံမှာစာတင်ကြောင်းမှာစသဖြင့်တက်ဆိုင်ရာလုပ်ငန်းကိစ္စတွေလုပ်နေစဉ်မှာလည်းလောလောဆယ်ပြုမှုနေတဲ့အပြုအမူတွေကိုဖြစ်နိုင်နေမြအကြမ်းမင်းဖြစ်ဖြစ်ပြစ္ဆုတ်ပန်တဲ့တဲ့စောင့်ရှုလေ့ကျင့်ပွားများနေရင်တဖြည်းဖြည်းထင်ရှားတဲ့ချမ်းသာကြိုးကိုရလာမှမဟုတ်ချပါပဲ။ ဒီနေ့တော့ဖြစ်နိုင်သမျှလိုက်နာကျင့်သုံးနေရင်အလုံးလုံးနေလဲမှတခြားကိုစိတ်အယောင်နေပါပြီအလုံးထဲမှာပဲများသောအားဖြင့်စိတ်တည်ငြိမ်နေလို့ချမ်းလဲချမ်းသာပါတယ်အလုံးလဲပြီးမှမသိမပင်မပန်းပဲပြီးသွားတတ်ပါတယ်အ ਨੇ ဆုံးလမ်းသွားတဲ့အခါမှာခြေရောက်လှုပ်ရှားမှုကိုရှုသွားရင်တောင်မှစိတ်တည်ငြိမ်ချမ်းသာစွာနဲ့လေယာအရက်ကိုတက်တက်တာတာနဲ့ရောက်သွားတတ်ပါတယ်ဒီနေ့ကိုအပြည့်အဝ လိုက်နာကျင့်သုံးနေရင် အနုပါတိဒေတာနိဗ္ဗာန်ခေါ်တဲ့အကျွမ်းမဲ့ချမ်းသာအထိရရှိနိုင်ပါတယ်။ဒီနည်းနဲ့ပတ်သက်လို့ပြောစရာတွေခမင်းနဲ့ကြံပါသေးတယ်။သို့တော်လည်းအချိန်ကြီးရတော့လို့နောင်အခွင့်သာတဲ့အခါကျမှပဲဆက်ပြီးပြောရပါတော့မယ်။ဒီတော့အခုပြောခဲ့တဲ့ဗုဒ္ဓနိယချမ်းသာစွာနေထိုင်ရေးသုံးနည်းကိုလိုက်နာကျင့်သုံးနိုင်ကြလို့အမြဲတစေဆင်းရဲလွတ်ကင်းချမ်းသာခြင်းနဲ့ပြည့်စုံကြပါစေ။ တ attva မှန်၍တရားတွေ့ချမ်းမြေ့သာယာရှိပါစေ။